ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတရင်ကျော်လာဇန်9ရက်2022ခုဆေလပိုင်း10ရက်တနင်္ဂနွေနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမဲဝံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုံဘုံတို့38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောကြားလာခဲ့တာဒီကနေ့2022 မင်္ဂလာတရားတော်အပိုင်း36နောက်ဆုံးမင်္ဂလာခေမမင်္ဂလာဆိုတာကိုနာယူကြည်ညိုကြနော်ဗုဒ္ဓတ္တလောကဓမ္မေဟိစိတ်တံယတ္တနာကံပတိအတောကံဝိရဇံခေမံဧတံမင်္ဂလာမုဒ္ဓမံဆိုတဲ့ဂါထာတော်မြတ်ထဲကနောက်ဆုံးမင်္ဂလာ 38ဖြာမင်္ဂလာထဲမှာလည်းပဲနောက်ဆုံးမင်္ဂလာပေါ့နော်အဲ့တော့ခေမဆိုတာဘာပြောတာတော့ဆိုတော့ဘေးရန်ကင်းလို့ချမ်းသာခြင်းနဲ့ပြည့်စုံသွားတဲ့သဘောကို ခေမလို့ပြောတာဘေးကင်းရန်ကင်းချမ်းသာခြင်းနဲ့ပြည့်စုံတဲ့အနေအထားတစ်ခုအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့ ဘေးရာဆိုတာဘာကိုပြောတာတုံးဆိုတော့ယောဂ၄ပါးကြောင့်ဖြစ်ပေါ်လာမဲ့ဘေးတွေရန်နေယောဂ၄ပါးဆိုတာကကာမယောဂဘဝယောဂဒိဋ္ဌိယောဂအဝိဇ္ဇာယောဂလို့ယောဂ၄ပါးရှိတယ်အတောတရား၄ပါးနဲ့အတူတူပဲဩဃ၄ပါးနဲ့လည်းအတူတူပဲအဲ့တော့ယောဂဆိုတာအတိပ္ပယ်ကဘာတုံးဆိုတော့ ဆင်းရဲဒုက္ခတွေနဲ့ကိုယ်နဲ့ကိုကွဲကွာမသွားအောင်ကျိုးနဲ့ပူပြီးတော့ခြီးထားသလိုမျိုးနော်ကော်နဲ့ကတ်ထားလိုက်သလိုမျိုးနော်ရှင်ဆက်တွဲကတ်နေအောင်လှုပ်ထားတတ်တဲ့သဘောကိုယောဂလို့ပြောတာနော်ဒါကိုတောင်မျိုးစတော်ကြီးကဝိထုနှစ်ရအစေးဖြင့်ကတ်၍ရှင်ဆက်သည့်နေဝဆင်းရဲ၌မကွဲစေငါမြဲစွာ ရှင်ဆက်ကတ်ထားတတ်သည့် သုံးရသဘောလောဒိတ်မောကိုခေါ်လောယောဂအမိဒီလို့ဒီလိုလေးရေးတယ်။နော်ယောဂဆိုတာရာဝတ္ထုနှစ်ခုကိုကွဲကွာမသွားအောင်ကော်နဲ့ကတ်ထားသလိုမျိုးဆင်းရဲဒုက္ခနဲ့တတ္တဝါနဲ့ကိုမကွဲမကွာအောင်အမြဲတမ်းကတ်ထားတတ်တဲ့သဘောလေးကိုယောဂလို့ပြောတာ။အဲ့ဒီယောဂကဘယ်နှပါးရှိလဲဆိုတော့၄ပါးရှိတယ်တဲ့။ကာမယောဂကာမဂုဏ်အာယုံကို လိုလားတက်မဲ့တဲ့လောဘပေါ့တရားကိုကောက်နောက်ဘဝယောဂဘဝကိုလိုလားမဲ့မောတဲ့လောဘပေါ့နော်နောက်ဒိဋ္ဌိယောဂဆိုတာကယုံနာဓမ္မသင်္ခါရတရားကို ပုဂ္ဂိုလ်တ attva လို့အထင်မှားနေတဲ့သဘောနောက်အဝိဇ္ဇာယောဂဆိုတာကြတော့တစ္ဆာလေးပါးကို မသိတဲ့သဘောလို့အကြံဉာဏ်လေးအဲ့လိုနားလည်ရမယ်အဲ့ဒီယောဂတရားတွေကိုမပယ်ရှားရသေးဘူးဆိုရင် အဲ့ဒီယောဂတရားတို့ကြောင့်ဘဝခန္ဓာတွေရပြီးတော့ဆင်းရဲဒုက္ခအမျိုးမျိုးဘေးမျိုးမျိုးရန်မျိုးမျိုးကို တွေ့ရမယ်ကြုံရမယ်ပေါ့တကယ်တမ်းဘေးကင်းသွားတယ်ရန်ကင်းသွားတယ်ဆိုတာနော်ဒုက္ခနဲ့ရှင်ဆက်ထားတတ်တဲ့သဘောရှိတဲ့ယောဂတရားတွေကင်းကွာသွားမှတကယ်ဘေးကင်းတာရန်ကင်းတာပေါ့ဒါကြောင့်ခေမမင်္ဂလာဆိုတာ38ဖြာမင်္ဂလာထဲမှာ အဆင့်အမြင့်ဆုံးမင်္ဂလာတရားလို့နားလည်ရ။နော်ဘုံဘုံတို့အရိယသစ္စာနာတတနံသစ္စာလေးပါးကိုသိလို့နိဗ္ဗာန်သစ္စိကိရိယာနော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရပြီဆိုပြီးတဲ့နောက်မှာမှအပြည့်အဝရနိုင်တဲ့မင်္ဂလာတွေပေါ့။ရှင်းအောင်ပြောရရင်ယဟန္တာဖြစ်ပြီးမှအပြည့်အဝရနိုင်တဲ့မင်္ဂလာတွေ။သို့သောတာမန်လူတွေမှာလည်းပဲထိုက်သည့်အားလျော်စွာတော့ရနိုင်တယ်လို့တပြေကံဆိုတော်ကြီးကအဲ့လိုလေးရေးတယ် လိုအခြေအနေမျိုးမှာဒီမင်္ဂလာနဲ့ပြည့်စုံနိုင်တော့ဘာဝနာတရားတစ်မျိုးမျိုးကိုစ조사အထုတ်လို့ကိုယ့်ရဲ့စိတ်ထဲမှာအခုပြောနေတဲ့ယောဂ၄ပါးတဲကိုကောက်လိုက်လို့ရှိရင်လောဘဒိဋ္ဌိမောဟဆိုတဲ့တရား၃မျိုးကင်းကွာနေတဲ့အခြေအနေမျိုးမှာဒီမင်္ဂလာနဲ့ပြည့်စုံနိုင်တယ်ပေါ့။နောက်ဘုံဘုံတို့တတိဝိဒံဘာဝနာတရားစ조사အထုတ်နေတဲ့အခြေအနေမျိုးမြတ်စွာဘုရားသင်ထားတဲ့အတိုင်းဒီခန္ဓာရဲ့တဘာဝကို ဖြစ်နေတဲ့အတိုင်းလေးတိတိပြီးတော့နေတဲ့နော်အချိန်မျိုးမှာကိုယ်စိတ်ထဲမှာလောဘတို့ဒိဋ္ဌိတို့နော်မောဟတို့ဒီတရားတွေကင်းကွာနေအဲ့ဒီတရားတွေကင်းကွာနေအဲ့ဒီတရားတို့ကြောင့်ဖြစ်လာမဲ့ပူလောင်မှုပင်ပန်းမှုဆင်းရဲမှုဒီဘေးတွေဒီရန်တွေကလည်းပဲကင်းကွာနေတယ်လို့ဆိုရမယ်ပေါ့။ဘုံဘုံတို့စိတ်တွေဆင်းရဲတယ်ပူလောင်တယ်ပင်ပန်းတယ်ဆိုတာဒီလောဘတို့ဒိဋ္ဌိတို့မောဟတွေရှိနေလို့ဖြစ်နေလို့ဒုက္ခဖြစ်နေတာပေါ့နော်။စိတ်တွေပူလောင်နေတာပင်ပန်းနေတာ အဲ့ဒီတရားတွေကင်းကွာသွားရင်အဲ့ဒီတရားတို့ကြောင့်ဖြစ်ပေါ်လာမယ်ဆင်းရဲဒုက္ခတွေလည်းဘာဖြစ်သွားတော့ကင်းကွာသွားတယ်ဟုတ်လားဒါကြောင့်မို့လို့ထိုက်တဲ့နဲ့နော်ဒီခေမမင်္ဂလာနဲ့ပြည့်စုံခြင်းနဲ့ဆိုရင်ဘုံဘုံတို့ဘာဝနာတရားမကင်းကွာအောင် နေနိုင်ဖို့လိုမယ်ပေါ့နော်ဒါကခေမမင်္ဂလာဆိုတာ ਨੇ ပတ်သက်ပြီးတော့အကြံဉာဏ်လေးနားလည်အောင် ရှင်းပြတာပေါ့ဟုတ်လားအဲ့တော့ဒီကနေ့ဘုံဘုံတို့အဓိကဒီမင်္ဂလာတရားနဲ့ပတ်သက်ပြီးတော့ပြောပြောမှာက ဘေးတွေရန်နေဆိုတာဘာတွေကိုပြောတာတော့အဲ့ဒီဘေးတွေရန်နေတော့ကင်းအောင်ဘလို့လုပ်ရမလို့ဆိုတာတွေကိုဘုံဘုံတို့အဓိကထားပြီးတော့ပြောမှာပေါ့နော်ဓမ္မသာလင်ဒီမင်္ဂလာတရားကိုဘုံဘုံတို့ကြည်ကြည်ပြတ်ပြတ်နားလည်နိုင်မယ်ပေါ့ဟုတ်လားအဲ့တော့လောကမှာဘေးရန်ဆိုတာအကျဉ်းများဖြင့်နှမျိုးရှိတယ်လို့မှတ်သားရမယ်အဲ့ဒါဘာလဲဆိုတော့အပြင်ဘေးရယ်အတွင်ဘေးရယ်ပေါ့ဟုတ်လားအပြင်ဘေးဆိုတာကဘုံဘုံတို့သိဖို့လွယ်ကူပါတယ်ရေဘေးမီးဘေး ဟုတ်လားလေဘေးငလျင်ဘေးဒါသဘာဝအန္တရာယ်တွေနဲ့ပတ်သက်ပြီးတော့ဘေးလို့လူတွေသုံးကြတာရှိတယ်ဟုတ်လားအဲ့လိုပဲဘုံဘုံတို့ငတ်မှုမှုဘေးဟုတ်လားယောဂဘေးနော်စစ်မဲ့ဘေးဒါရီယာဘာတွေလဲလို့မေးရင်အပြင်ဘေးဟုတ်လားနောက်ပြီးတော့ဘုံဘုံတို့ဒီခန္ဓာကိုယ်ကြီးမှာနော်ယောဂတွေကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့နာကျင်ခံခတ်မှုနော်နာကျင်ဘေး အရွယ်ရလာတဲ့အခါမှာအိုခြင်းဘေးသေခြင်းဘေးဟောဒါတွေလည်းပဲဘေးလို့သုံးလုံးကြတာတွေမရှိဘူးလားရှိတယ်အဲ့ဒါတွေဟာဘာတွေလဲလို့မေးရင်အကြံဉာဏ်ဖြင့်ဒါအပြင်ဘေးလို့နားလေရအဲ့ဒီအပြင်ဘက်ကနေပြီးတော့ကိုယ့်ကိုနော်ဆင်းရဲအောင်နှိပ်စက်နေတဲ့အရာတွေဘေးဟုတ်လားအဲ့ဒါလိုပဲဘုံဘုံတို့အတွင်းမှာပိုးပြီးတော့အခြေခံကြတဲ့ဘေးဆိုတာလည်းရှိသေးတယ်အဲ့ဒီအတွင်းဘေးဆိုတာက လိုရင်းပြောရရင်လောဘဒေါသမောဟကိုပြောတာအဲ့ဒီဘေးကပိုးပြီးတော့ဘေးအစ်စ်လို့နားလည်ရမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီဘေးမกินဘူးအဲ့ဒီဘေးကိုမပယ်ရသေးဘူးဆိုရင်စောစောကပြောတဲ့အပြင်ဘေးတွေကိုกินပြီလို့မဆိုနိုင်ဘူးအဲ့တော့ဒါကြောင့်အတွင်းဘေးရဲ့အကြောင်းကိုဘုံဘုံတို့ဒီကနေ့ညပိုးပြီးတော့အာယုံစိုက်ကြည့်မယ်ပေါ့နော်အပြင်ဘေးတွေဆိုတာကတော့သိဖို့လွယ်ကူပါတယ်ဟုတ်လားအတော့အတွင်းဘေးအတွင်းယံဆိုတာဘာကိုပြောတာလဲလောဘဒေါသမောဟကိုပြောတာဟုတ်လားမြတ်စွာဘုရားဟောတာတဲ့ကာထာတော်လေး နားထဲမှာယဉ်နေပြီးသားဖြစ်လိမ့်မယ်အနတ္ထဇဏနောလောဘောလောဘောစိတ်တပကောပနောဘယမန္တရာတောဇာတံတံဇနောနာဝပုစတိဟုတ်လားအနတ္ထဇဏနောလောဘောလောဘဆိုတာတတ္တဝါတွေကိုအကျိုးမဲ့ကို ဖြစ်စေတတ်တယ်လောဘောစိတ်တပကောပနောလောဘဟာစိတ်ကိုတုန်လှုပ်ချောင်ချစေတတ်တယ်ဘယမန္တရာတောဇာတံတံဇနောနာဝပုစတိအဲ့ဒါလို့အတွင်းမှာဖြစ်နေတဲ့ဒီလောဘတည်းဟူသောဘေးကိုလူအများစုဟာ မမြင်နိုင်ဘူးလို့ဒီလိုလေးဟောထားတဲ့ဒေသနာရှိတယ်။အဲ့လိုပဲဒေါသကိုလည်းအဲ့ဒီနေဟောတယ်လောမောဟကိုလည်းအဲ့ဒီနေဟောထားတယ်။အဲ့တော့အဲ့ဒီဒေသနာလေးတွေကိုကြည့်မယ်ဆိုလို့ရှိရင်ဘုန်းဘုန်းတို့ရဲ့စိတ်အတွင်းတန်တာမှာဖြစ်နေတဲ့ဘေးဆိုတာဘာတော့လောဘဒေါသမောဟပေါ့နော်။အကျိုးမဲ့တွေကိုဖြစ်စေတတ်တဲ့စိတ်ကိုတုန်လှုပ်ခြောက်ခြားစေတတ်တဲ့နော်အကျိုးရှိတာမရှိတာကိုမသိမမြင်အောင် ဖုံးကွယ်နိုင်တဲ့ဒီလိုသဘာဝ ဟုတ်လားဒီလိုကြောက်မက်ဖွယ်ရကောင်းတဲ့ဘေးတွေအန္တရာယ်တွေဆိုတာအတွင်းမှာလည်းရှိနေတယ်အဲ့တော့တကယ်လို့သာဘုံဘုံတို့တွေဟာဒီအတွင်းဘေးကို အတွင်းရန်ကိုနော်ကင်းကွာသွားအောင် လုပ်နိုင်မယ်ဆိုလို့ရှိရင်နော်အပြင်ရန်တွေနဲ့တွေ့တော့လည်းပဲဒီပုဂ္ဂိုလ်ဟာချမ်းချမ်းသာသာနေနိုင်တယ်အတွင်းဘေးနဲ့အပြင်ဘေးအတွင်းရန်နဲ့အပြင်ရန်ဘယ်ဟာကပိုပြီးတော့နော်ကြီးမားတဲ့ဆင်းရဲဒုက္ခကိုဖြစ်စေတယ်လဲလို့ဘုံဘုံတို့အခြေခံကြကြ နော်တည်တည်ချာချာလေ့လာကြည့်မယ်ဆိုရင်ဒီအတွင်းဘေးအတွင်းရန်ကပိုးပြီးတော့လူကိုဒုက္ခပေးနိုင်တယ်။ဘာဖြစ်လို့တော့သူ့ကိုယ်သာဘုံဘုံတို့ဖယ်ရှားနိုင်မယ်ဆိုလို့ရှိရင်အပြင်ရန်အပြင်ဘေးတွေနဲ့တွေ့လာတဲ့အခါမျိုးမှတောင်မှဒီလူဟာချမ်းချမ်းသာသာ နေနိုင်တယ်။ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့မြတ်စွာဘုရားလက်ထက်ကဖြစ်ရလေးတွေကို ပြောပြခြင်းနဲ့အဲ့ဒီဖြစ်ရလေးတွေကိုနားထောင်လိုက်လို့ရှိရင်နော်ဒီဘေးတွေအန်တွေတွေဟာ ဘလောက်ကြောက်မဲ့ဖွယ်ရကောင်းတယ်လေဒီဘေးအန္တရာယ်ကင်းနေတဲ့အနေအထားဟာဘလောက်အာကိုတိုက်တယ်လဲဆိုတာကိုပို့ပြီးတော့နားလည်နိုင်မယ်ပေါ့ဟုတ်လားရသော်ဗျာလက်ထက်ကဖြစ်ရဆန်းလေးတစ်ခုရှိတယ်ရှင်သာတိပုတ္တရာရဲ့ညီတော်ရှင်ဥပတေနဆိုတာရှိတယ်အဲ့ဒီရှင်ဥပတေနကတနေ့ရှင်ရှင်သာတိပုတ္တရာရောအတူတူပဲသူ့ရဲ့တပည့်ယဟန်တွေရောချန်ရံပြီးတော့ဘုံဘုံတို့မွေးတွေအလွန်ပေါ်တဲ့ ကြောက်လှိုင်ကိုကြီးတစ်ခုထဲမှာသတင်းသုံးကြတယ်အဲ့လိုသတင်းသုံးရင်းနဲ့တနေ့တော့အဲ့ဒီရှင်ဥပဒေနာကနော်ကိုယ်ထဲမှာအေးအေးချမ်းချမ်းလေးနေရင်းနဲ့သင်္ကန်းချုပ်နေတယ်အဲ့ဒါလက်တစ်ဖက်ကပေါ်နေတယ်ပေါ့ပခုံးလေးတစ်ဖက်ကအဲ့ဒါကြောက်ကူရဲ့အမိုးပေါ်ကနေပြီးတော့မွေလေးနှစ်ကောင်ကကစားရင်းနဲ့ပြုတ်ကြတယ်အဲ့ဒါပဲပေါ်ပြုတ်ကြအောင်ဆိုအဲ့ဒီလက်မောင်းပေါ်ပြုတ်ကြတယ်အဲ့ဒီမွေရလည်းပဲဘလောက်ထိဆိုးလဲဆိုတော့ ထိယုံတဲ့သူကအစိတ်တက်တယ်နော်ကတ်ရင်တော့ပြောပေါ်ရမရှိဘူးပေါ့နော်ထိတာနဲ့တောင်အစိတ်တက်တယ်ဘယ်လောက်ထိအဲ့ဒီအစိတ်ကပြင်းထန်တုံးဆိုတော့တခဏချင်းပဲဖွဲပြာတွေလို့တခါတည်းမွားမွားကျဲပြီးတော့ခန္ဓာကိုယ်ကပျက်စီးသွားနိုင်တယ်အဲ့လိုမျိုးအစိတ်အလွန်ပြင်းတဲ့ဒီမွေလေးကြလာတော့ယဟန္တာအရှင်မြတ်နော်အရှင်ဥပဒေနာယဟန္တာသိတယ်အော်ငါခန္ဓာကိုယ်ကခဏနေရင်ပြတ်တော့မယ်ပေါ့နော်အဲ့ဒါနဲ့သူ ခိတခဏသူတကိုးနဲ့ထိန်းထားမယ်လို့ဘုံဘုံထင်ပါတယ်။ဘာအမိန့်ရှိတုံးဆိုတော့သူ့တပည့်တွေကိုငါရှင်တို့ငါခန္ဓာကိုယ်ကြီးဟာဒီကိုယ်ထဲမှာဖယုတ်ဖယဲဖွဲပြားတွေလို့ပြိုကွဲမသွားသေးခင်မှာဒီခန္ဓာကိုယ်ကိုညောင်ဆောင်မော်ကိုတင်ပြီးတော့အပြင်ဘက်ကိုမြန်မြန်ထုတ်ကြလို့ခိုင်းတယ်။ तू မကြော့နိုင်တော့ပြင်ဘက်ကို तू ကိုယ်တိုင်မထွက်နိုင်တော့အဲ့လိုအမိန့်ရှိတဲ့အခါကျတော့ရှင်သာရိပုတ္တရာကသူ့ညီကိုဗာပြောလို့ဆိုတော့ငါရှင်ဥပဒေနာတယ်တင့်ကိုကြည်ရတာ နော်မျက်စိနာနာလျှာကိုစိတ်အိန္ဒိရီတွေကလည်းကြီးကြီးလင်းလင်းပဲရှိတယ်လန်လန်ဆန်းဆန်းပဲရှိတယ်ဘာမှဖောက်ပြန်နေတာမတွေ့ရဘူးပေါ့နော်ဒီလိုဆိုလိုတာဒီလိုအကောင်းကြီးတိုင်ပေါ့ဟုတ်လားဒီလိုအနေအထားမျိုးနဲ့သင်ကဒီခန္ဓာကိုယ်ကြီးဖွဲပြလို့မွားမွားကြည်ပြီးတော့နော်ပျက်စီးမသွားသေးခင်မှာညောင်ဆောင်ဘုံကိုတင်ပြီးတော့အမြန်ဆုံးထုတ်ကြလို့ဘာကြောင့်ပြောရတာတော့အဲ့တော့မှ तू ကရှင်းပြတယ် तू ခန္ဓာကိုယ်ဘုံမွေကြလာတယ်ဒါကြောင့်ခဏနေရင်ပြက်တော့မယ်ပေါ့ ဟာအဲ့ဒီလိုအနေအထားမျိုးမှာတောင်မှသူ့ဟာကြည်ကြည်လင်လင်ပဲနှမျက်စိပြက်တာမျက်နာပြက်တာမရှိဘူးဘာမှဖောက်ပြန်နေတာမရှိဘူးဒီတိုင်းအေးအေးဆေးဆေးချမ်းချမ်းသာသာပဲအဲ့မှာ तू ကဘာပြောလို့ဆိုတော့ဘာဖြစ်လို့ तू ဟာဒီလိုကြောက်မဲ့ဖွယ်ရကောင်းတဲ့ဘေးအန္တရာယ်ဇိုးကြီးနဲ့ဘဝမှာကြောက်စရာအကောင်းဆုံးဘေးလို့ဆိုရမယ်တေခြင်းဘေးပဲလေဟုတ်လားအဲ့ဒီဘေးနဲ့တွေ့တာတောင် तू ဘာကြောင့်ချမ်းချမ်းသာသာတည်တည်ငြိမ်ငြိမ်နေနိုင်တာတော့အဲ့ဒါ तू ရှင်းပြတယ် तू က ဒီမျက်စိနာနာလျှာကိုရှိရှုတဲ့အတွင်းအာယတနာ6ပါးနဲ့ကပ်ပြီးတော့ရှင်းပြတယ်။ဘာရှင်းပြတော့ဆိုတော့သူကဒီမျက်စိဆိုတဲ့သဘောတရားလေးကိုမျက်စိဟာငါပဲမျက်စိဟာငါဥစ္စာပဲလို့မှားမှားယွင်းယွင်းသူဟာဆွဲလန်းထားတာမရှိဘူးတဲ့။နော်အဟံစက္ခုတေဝါမမစက္ခုတေဝါမျက်စိဟာငါပဲမျက်စိဟာငါဟာပဲလို့မှားယွင်းတဲ့အမြင်မှားယွင်းတဲ့ဆွဲလန်းမှုသူ့မှာမရှိဘူး။အဲ့ဒါလိုပဲ နားကိုလည်းပဲဒါငါပဲဒါငါဥစ္စာပဲလို့ဆွဲလန်းထားတာမရှိဘူးမျက်စိနားနာလျှာကိုစိတ်ဒီခန္ဓာကိုယ်ကြီးလို့ပြောကြပါစို့ဟုတ်လားဒီခန္ဓာကိုယ်ကြီးတစ်ခုလုံးကိုသူဟာဒါဟာငါပဲဒါဟာငါဥစ္စာပဲလို့မှားယွင်းတဲ့ဆွဲလန်းမှတ်ထင်မှုတွေမရှိတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်ကြီးပျက်စီးတဲ့အချိန်မှာသူ့မှာမထိခိုက်မှုမှမရှိဘူးနော်တဏမာနဒိဋ္ဌိကိုအလွန်ကြာမြင့်စွာသောကာလကပဲသူဟာပယ်နှုတ်ထားခဲ့ပြီဆိုလိုတာက အတွင်းယံတွေကိုသူဟာပယ်တတ်ထားခဲ့တာကြာကြာလှပြီပေါ့ဒါကြောင့်မလို့အပြင်ယံနေနဲ့အခုချိန်တွေ့နေလဲသူ့မှာဘာတုံ့လုံမှုမှမရှိဘူးဘာထိခိုက်မှုမှမရှိဘူးဟုတ်လားဘေးရန်ကင်းတာမင်္ဂလာဆိုတာကိုဒါအဆင့်အမြင့်ဆုံးအနေထားလေးကနေဘုံဘုံတို့ကြည့်ပြီးတော့ပြောတာဒါမျိုးမှဘေးရန်ကင်းသွားတာဆိုတာအစစ်အမှန်ပဲဟုတ်လားဒါကြောင့်အတွင်းဘေးကင်းပြီတကယ်ကင်းသွားပြီဆိုရင်အပြင်ဘေးဘလောက်ပဲတွေ့တွေ့ကိစ္စမရှိဘူးလို့ဖြစ်သွားတာ ဒါကြောင့်အတွင်းဘေးကအပြင်ဘေးတဲ့ပူပြီးတော့အရေးကြီးတယ်ဆိုတာကိုနားလည်ဖို့လိုတာပေါ့ဟုတ်လားအဲ့တော့ဆက်ပြီးတော့ဘုံဘုံတို့ဒီအမြင်လေးကိုပူပြီးတော့ခိုင်မာအောင်နော်တန်ကိစ္စတာမဏေအကြောင်းကိုလည်းဘုံဘုံပြောပြခြင်းနဲ့ဟုတ်လားအကျဉ်းမြင်လေးလောက်ပဲဘုံဘုံပြောမယ်ဟုတ်လားသူက9နှစ်သားနဲ့ယဟန္တာဖြစ်တာဒီကိုရင်ကနော်အဲ့ဒါတနေ့တော့မြတ်စွာဘုရားကယဟန်တော်တွေအပါ30လောက် နော်တော့ရဆောက်တည်ပြီးတော့တရားကျင့်ကြဖို့နော်သွားကြမယ်ဆိုတော့မြတ်စွာဘုရားကိုလာပြီးတော့နော်ရှိခိုးဥချကြတော့မြတ်စွာဘုရားဒီယဟန်နေမှာဘေးဖြစ်မယ်ဆိုတာကိုမြင်တယ်အဲ့ဒီသွားတဲ့နေရာမှာဒုက္ခရောက်လိမ့်မယ်ဆိုတာမြင်တယ်အဲ့ဒီဘေးဒုက္ခကိုဒီတန်ကိစ္စတာမဏေကကတင်ပေးနိုင်လိမ့်မယ်ဆိုတာကိုလည်းမြင်တယ်အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားယဟန်တို့မင်းတို့သွားကြမယ်ဆိုရင်နောင်တကြီးဖြစ်တဲ့တာရိပုတ္တရာတီကိုဝင်သွားကြနှုတ်ဆက်သွားကြလို့အဲ့လိုအမိန့်ရှိတယ် အဲ့ဒါနဲ့အဲ့ဒီယန္တရားရှင်သာတိဗုဒ္ဓကြီးကိုဝင်ပြီးတော့နှုတ်ဆက်တော့မြတ်စွာဘုရားလှုပ်လိုက်လို့ပါဘုရားဆိုတော့ရှင်သာတိဗုဒ္ဓဆင်းချင်းကြည့်တော့ရှင်သာတိဗုဒ္ဓလည်းမြင်တယ်။အော်မြတ်စွာဘုရားဒါကြောင့်ငါစီကိုလှုပ်တာပဲဆိုတာမြင်တဲ့အတွက်ကြောင့်သူ့ရဲ့တပည့်ပေါ့ရှင်သာကိစ္စကိုရင်ကအဲ့ဒါနဲ့မင်းတို့ဒီတန်ကိစ္စကိုရင်လေးကိုခေါ်သွားကြ။ကိုရင်ကတော့ဘယ်ရွယ်လဲတော့ဘုံဘုံမမှန်းတတ်ဘူးရဟန္တာတော့ဖြစ်ပြီးသွားပြီအဲ့ဒီချိန်မှာဟုတ်လားဒီကိုရင်တန်ကိစ္စကိုရင်ဝိတ္တရဆတ်သူဟာ တစပင်စကကမ္မထန်စီပြန်ပြီးတော့သင်လိုက်သင်ပေးလိုက်တာနဲ့ခေါင်းရိပ်ပြီးတော့သူကတခါတည်းရဟန္တာဖြစ်တာအဲ့ဒါနဲ့ကိုရင်ကိုခေါ်သွားရဆိုရှင်ဘုရားကကိုရင်ကိုရင်ငယ်လေးဆိုတော့သူ့အတွက်တပြည့်တော်နော်စောင့်ရှောက်ရတာနဲ့ဒုက္ခများပါတယ်မခေါ်ပြရစေနဲ့ပေါ့အဲ့တော့ရှင်သာရိပုတ္တရာသူ့ကြောင့်မလို့သင်တို့ဒုက္ခမရောက်နိုင်ဘူးနော်သင်တို့ရဲ့ဒုက္ခကိုသူဟာပဲဖြေရှင်းပေးနိုင်လိမ့်မယ်နော်သင်တို့အတွက်သာလင်သူဟာကြောင်းကြဆဲရလိမ့်မယ်သင်သူတို့သူ့အတွက်သင်တို့ကြောင်းကြဆိုင်ဆရာမရှိဘူးအဲ့ဒါကြောင့်ခေါ်သွားတာပေါ့ ကိုရောက်တော့တူတူပြောကြပါစို့ဟိုကပ္ပိယာကြီးရှိတယ်သူတို့ဟိုခိုင်းတာလှုပ်ပြီးတော့ကြွေးတာစားတယ်တကာကြီးတယောက်ရှိတယ်အဲ့ဒီတကာကြီးကနောက်တော့သမီးတွေစီကိုအလဲပြန်မယ်ရှုပြီးတော့ဒီရဟန်းတော်တွေမသိအောင်သူအိမ်ကိုခို့ပြန်တာပေါ့အဲ့ဒါပြန်လာတဲ့အခါကျတော့တော်ထဲမှာဓမြတွေနဲ့တွေ့တယ်တခိုးဓမြအဲ့ဒီတခိုးဓမြတွေကလည်းသူတို့လုပ်ငန်းအဆင်မပြေလို့ရစ်ပူဇော်ဖို့လိုအပ်တယ်ဆိုတဲ့အမြင်နဲ့လူရှားနေတာအဲ့ဒီအချိန်မှာအဲ့ဒါနဲ့ဒီကပ္ပိယာကြီးကိုလည်းတွေ့ရောဖမ်းပြီးတော့ သူ့ကိုတတ်ပြီးတော့ရစ်ပူဆိုကြမယ်လို့လှုပ်တော့ကြောက်လန့်ပြီးတော့ကပ္ပိယကြီးကအာသူဟာအလွန်ယုံညံ့တဲ့အစဉ်အတန်းအလွန်နှိမ့်တဲ့သူဖုံးစားပါပေါ့နော်သူ့ကိုပူဆိုလို့နတ်တွေကနော်သဘောကျမှာမဟုတ်ဘူးပေါ့နော်ဟိုတောထဲမှာနော်အမျိုးကောင်းသားတွေရဟန်းပြုပြီးတော့လှုပ်လာကြတာရှိတယ်ဟုတ်လားအဲ့ဒီရဟန်းတွေကမင်းမျိုးကနေဖြစ်လာတာလည်းရှိတယ်ဟုတ်လားအဲ့တော့အဲ့ဒီရဟန်းတွေကိုမြန်ပူဇော်မယ်ဆိုရင်နှက်ကြီးကပို့ပြီးတော့သဘောကျလိမ့်မယ်ဆိုပြီးတော့ အဲ့ဒီကပ္ပိယကြီးကသူလွတ်ရလွတ်ကြောင်းအတွက်ယဟန်တွေကိုကြောက်ချတာပေါ့နော်အဲ့ဒါနဲ့ကိုသားသမီးတွေကလည်းသဘောကျပြီးတော့ကိုင်းအဲ့လိုဆိုမင်းရှေ့ရသွားလမ်းပြခိုင်းပြီးတော့ယဟန်တော်တွေဒီကိုရောက်လာကြအဲ့ဒါယဟန်တော်တွေရောက်လာတော့ယဟန်တော်တွေကအကြီးဆုံးယဟန်အစပြီးတော့ငါလိုက်သွားမယ်ကျန်တဲ့လူတွေအကုန်လုံးကျန်တဲ့ယဟန်တွေအကုန်လုံးအေးအေးဆေးဆေးအထောက်ရကြဒီလိုပဲပြောကြတာဒါပေမဲ့ရှင်သန်ကိစ္စကလည်းပဲရှင်ဘုရားတို့ကြောက်ကြမဲ့နေတော်မူကြတပည့်တော်လိုက်သွားမယ်အဲ့တော့အကြီးဆုံးယဟန်ကဘာပြောလို့ဆိုတော့တို့ယဟန်တွေအကုန်လုံး နော်ပျက်စီးမယ်ဆိုရင်တော့တင့်ကိုတော့ထဲ့လို့မရဘူးပေါ့နော်တင့်ကိုရှင်သာတိဗုဒ္ဓရာတိကနေတို့ကအမခံပြီးတော့ခေါ်လာရတာတင့်ကိုတော့ထဲ့လို့မရဘူးဆိုတော့ရှင်သန်ကိစ္စဒီဘေးကိုမြင်လို့နော်အရှင်မြတ်ကတပည့်တော်ကိုထဲ့လိုက်တာဒါကြောင့်မလို့အရှင်ဘုရားတို့ဘာမှပူပန်ကြောင်းကြတော်မမူကြနဲ့ဒါကိုဘေးကင်းတော်ရန်ကင်းတော်တပည့်တော်လှုပ်လာခဲ့နိုင်လိမ့်မယ်လို့ယုံကြည်တယ်ပေါ့နော်ဒါကြောင့်သူ့ကိုထဲ့လိုက်ဖို့ပြောတယ်အဲ့ဒါနဲ့ရဟန်းတွေကမျက်ရည်ဆက်လက်နဲ့သူ့ကိုထဲ့လိုက်ကြတယ်ကိုရင်လေးကိုထဲ့လိုက်တယ် အဲ့ဒါဟိုရောက်တဲ့အခါကျတော့မိတွေဖိုထားတယ်တစို့တွေပြင်ထားတယ်သူ့ကိုတက်ပြီးတော့မိခင်ပြီးတော့နော်ပူဇော်မယ်ပေါ့အဲ့ဒါနဲ့ခေါင်းဆောင်ဓမြကြီးဟာဒီကိုရင်ကိုတခါတည်းသူ့ရဲ့လက်ဆွဲတန်လျက်နဲ့အာယူပြီးတော့တခါတည်းခုတ်ဖြတ်ချရည်တယ်ဒါပေမဲ့တန်လျက်ကနော်ထရွက်6လို့ပေါ့နော်တခါတည်းခွေပြီးတော့ထရွက်လို့လိတ်သွားတယ်ငါခုတ်တာမတည့်လို့နဲ့တူတယ်ဆိုတော့တခါထက်ဖြောင်းပြီးတော့တေချာလုတ်ပြီးတော့ခုတ်တယ်မရဘူးအဲ့လိုပဲ နော်လိတ်သွားပြန်တယ်နောက်ကိုပဲပြန်လန်သွားပြန်တယ်အဲ့ဒါနဲ့ဓမြကြီးကအံ့ဩသွားတယ်အော်ခါတိုင်းဆိုလို့ရှိရင်ဒီရှားနှစ်သားလိုဟာမျိုးတော့ငါကြားကြားဆွဲကြားရင်းကိုဖြတ်လိုက်ရတယ်လို့မျိုးဒီတန်လဲရအလွန်ထက်တယ်ပေါ့အဲ့တော့ဒီကိုရင်ရဲ့ဂုံကျေးဇူးကအလွန်ကြီးပုံရတယ်ပေါ့အသက်မဲ့တဲ့တန်လျက်ကတောင်တိတယ်ပေါ့လေသူအဲ့လိုတောင်တွေးမိတယ်ငါဘာလို့မသိရလဲဆိုတော့ကြောက်လန့်ပြီးတော့ကိုရင်ရဲ့ခြေရင်းမှာတော့တန်လျက်ကိုချပြီးတော့ဝစ်ဆင်းတယ် အဲ့ဒါနဲ့ထပြီးတော့သူကမေးတယ်တဲ့ကိုရင်ကိုကိုရင်ကိုကြည့်လိုက်တော့လေကိုရင်ကမျက်နှာကလည်းကြီးလန်နေဟုတ်လားဘလို့မေးတယ်ဆိုတော့နောတာသောတေနတ္ထိနဘေယံဘေယောဝန္တောပတိတေတိကတ္တမာနပရိဒေဝေတိဧဝရုပေမဟာဘေယိတေအရှင်ဘုရားအားတာသောထိတ်လန့်ခြင်းသည်နတ္ထိမရှိဘေယံကြောက်ခြင်းသည်နတ္ထိမရှိဘေယောလွန်စွာဝန္တောအစင်းသည်ပတိတေတိကြည်လင်လှ၏ ဧဝရူပေဤသို့သဘောရှိသောမဟာဘေယကြီးစွာသောဘေးဖြစ်သောအခါ၌ကတ္တမအဘဲကြောင့်နပရိဒေဝေတိမငိုကြွေးပြီးသည်တဲ့နော်အရှင်ဘုရားကိုကြည်ရတာထိမ့်လန့်တာလည်းမတွေ့ရဘူးကြောက်တယ်လန့်တဲ့အနေထားလည်းမတွေ့ရဘူးအရှင်ဘုရားရဲ့မျက်နှာအရှင်ဘုရားရဲ့အရေးစင်းတွေဟာအလွန်မှကြည်လင်တယ်ဒီလောက်ကြီးတဲ့ဘေးကြီးတွေ့နေတဲ့အခါမျိုးမှာတောင်ဘာကြောင့်မငိုကြွေးတာတော့အဲ့လိုမေးတဲ့အခါကျတော့ကိုရင်ကပြန်ပြောတယ်တဲ့ နတ္ထိစီတတိကံဒုက္ခနာပိခတဂာမဏိအတိတ်ကံတော့ဘယံတပ်ပံခိနာတန်ယောဇနောဣတိနော်ဂာမဏိတကားကြီးတဲ့ဣတိယဟနာပုဂ္ဂိုလ်သည်တပ်ပံအလုံးစုံသောဘယံဘေးရန်ကိုအတိတ်ကံတော့လွန်မြောက်တော်မူပြီးခိနာတန်ယောဇနောကုံပြီးသောတန်ယောဇဉ်ရှိတော်မူ၏အနပိခတကိုအသက်၌ငက်ကွက်ခြင်းမရှိသောယဟနာပုဂ္ဂိုလ်အားစေတသိကံစိတ်ကိုမှီ၍ဖြစ်သောဒုက္ခဆင်းရဲသည့်နတ္ထိမရှိတဲ့ gain ဘာမှနားမလည်ကြမရှိဘူးနော် တခါကြီးတဲ့ယဟန္တာပုဂ္ဂိုလ်ဆိုတာတန်ရောရှင်တွေနော်အကုန်လုံးကိုနော်ကုန်ခန်းပြီးကုန်ခန်းအောင်လုပ်ပြီးသွားပြီဒါကြောင့်ဘေးတွေရန်တွေကအကုန်လုံးသူဟာလွန်မြောက်သွားပြီသူ့ရဲ့ခန္ဓာကိုယ်နဲ့အသက်အသက်ရဲ့အပေါ်မှာတောင်းမှသူဟာငက်ွက်ခြင်းမရှိဘူးဒါကြောင့်မို့လို့နော်စိတ်ကိုမှီပြီးတော့နော်ဒုက္ခဖြစ်တယ်ဆိုတာ မရှိဘူးတဲ့ဒီစိတ်မှာဒုက္ခဖြစ်နေတယ်ဆိုတာမရှိဘူးတဲ့ခိနာယဘဝနိတိယဒိဋ္ဌဓမ္မေယထာတထာ နိဗ္ဗာန်မရဏဟောတိဘာရဝရောပဏယထာ။နော်ဒါလေးလည်းပဲမှတ်သားကြရအောင်။ဘဝနိဋ္ဌိယဘဝသုံးပါးသို့စောင့်တတ်သောကျိုးနှင့်တူသောတဏှာဤခိနာယကုံညင်းကြောင့်ဘာရဝရောပဏယထာဝန်တို့ကိုပြစ်ချခြင်းကဲ့သို့ဒိဋ္ဌဓမ္မေမျက်မှောက်သောကိုဤအဖြစ်၌ယထာတတဟောညာညာသောအချင်းရာအဖြစ်နိဗ္ဗာန်ကြောက်လန့်ခြင်းမရှိဘဲမရဏံတေရခြင်းသည်ဟောတိဖြစ်၏တဲ့အဆိုလိုတာပါတော့နော်တဏှာကိုဘဝနိဋ္ဌိယလို့သုံးတယ် နော်လောဘကိုဘဝနိဋ္ဌိယာနော်ဘဝဒီကိုဆွဲဆောင်သွားတဲ့ကြိုးပေါ့နော်တစုံတစ်ခုကိုကြိုးနဲ့ချီပြီးတော့ဆွဲလိုက်တယ်ဆိုအဲ့ဒါလေးကပါလာတယ်ပေါ့နော်ဟုတ်လားဘုံဘုံတို့ကိုဘဝဒီကိုရောက်အောင်ဆွဲခေါ်နေတဲ့ကြိုးရှိတယ်အဲ့ဒီကြိုးကဘာလို့ဆိုတော့လောဘဆိုတဲ့တဏှာပေါ့နော်အဲ့ဒီကြိုးကကုံသွားပြီတဲ့အဲ့ဒီကြိုးကိုဖြတ်တောက်ပြီးသွားပြီနော်ဘဝနိဋ္ဌိယာခိနာယနော်ဘဝဒီကိုချင်းကပ်စေတဲ့တဲ့နော်တဏှာလောဘကုံသွားပြီဒါကြောင့်မို့လို့ဘာရဝရောပဏယထာတဲ့ ဒါလေးကတော်တော်လေးရှင်းပြတယ်ကောင်းတယ်နော်ဂျန်နာပုဂ္ဂိုလ်တို့အတွက်သေခြင်းတရားဆိုတာဝန်တုပ်ကြီးပြစ်ချလိုက်ရတယ်လို့ပဲလို့ပြောတာနော်ရွက်ထားရတဲ့ဝန်တုပ်ကြီးလေးလာပြီဟုတ်လားလေးလွန်းလို့ဒါကြီးကိုပြစ်ချလိုက်တယ်ဆိုတော့ပေါ်ပါသွားတာပေါ့ဟုတ်လားဘာရဝောရောပဏယထဝန်တို့ကိုပြစ်ချရခြင်းကဲ့သို့ဒိဋ္ဌဓမ္မေမျက်မှောက်သောကိုယ်ဤအဖြစ်၌ယထာတတဟုတ်ညာညာအချင်းရာဖြင့်နိဗ္ဗာန်ကြောက်လန့်ခြင်းမရှိဘဲမရဏံတေခြင်းသည်ဟောတိဖြစ်။တော့တေတဲ့အခါမှာနည်းနည်းလေးတော့ကြောက်ရွံ့မှုမျိုးတောင်သူ့မှာ မရှိဘူးဘလို့ကြောက်ရွံ့မှုမျိုးမှမရှိဘူးဟုတ်ဟုတ်ညာညာဆိုတာဘလို့ကြောက်ရွံ့မှုမျိုးမှသူ့မှာမရှိဘူးဘာဖြစ်လို့တော့ဝန်ထုတ်ပြစ်ချလိုက်ရတယ်လို့မျိုးလို့သူပေးတဲ့ဥမာအလွန်စဉ်းစားတဲ့အကောင်ဘုံဘုံတော့ခန္ဓာကိုဝန်ထုတ်လို့မမြင်တဲ့အခါကျတော့ဓာကြီးပျက်စီးသွားမှာဘာဖြစ်နေတော့အလွန်ကြောက်နေတယ်ပေါ့နော်ဓာကြီးနဲ့ပဲနေခြင်းနဲ့တတိဥစ္စာပျက်စီးသွားမဲ့အရေးဟာဘဝမှာနော်အကြီးမားဆုံးသောဒုက္ခလို့ဒီလိုမျိုးထင်းနေတာပေါ့ဟုတ်လားအဲ့တော့ဒီ ကိုရင်ရဲ့ပြောတဲ့စကားတွေဟာသူတို့မှာခေမမင်္ဂလာနဲ့ယာနုံးပြီးဘလောက်ထိပြည့်စုံနေသလဲဆိုတာသိနိုင်တယ်ပေါ့တနည်းအားဖြင့်အတွင်းဘေးအတွင်းရန်ကိုနော်ရှင်းလင်းထားတဲ့အတွက်ကြောင့်ပြင်ဘက်ကကြောက်မဖွယ်ရကောင်းတယ်နော်တကယ်ကိုပဲဒါတန်လေးရဲ့နဲ့ကိုယ်ကိုအသေးခုတ်တတ်မဲ့ဘေးဟာဒါအကြီးဆုံးဘေးလို့ဆိုနိုင်တာပဲလေဟုတ်လားဒီလိုဘေးမျိုးနဲ့ကြုံတဲ့အခါမျိုးမှာတော့ तू ဟာဘာမှဒုက္ခမရှိဘူးဟုတ်လားအဲ့ဒါနဲ့ဒီခေါင်းဆောင်တခိုးကြီးက လက်အောင်ငယ်သားတွေကိုကြည်တယ်မင်းတို့တော့လှုပ်ချင်တာလှုပ်ပေါ့ငါကတော့ဒီကိုရင်စီမှာရမ်းပြူတော့မယ်ပေါ့နော်ဒီကိုရင်ရဲ့တပည့်ခံတော့မယ်သူကလက်တွေ့ကိုပဲအစွမ်းတတ္တိရမြင်လိုက်ရတာကိုဟုတ်လားရုပ်ပိုင်းဆိုင်ရာဒုက္ခနာကိုဓာတ်နဲ့ခုတ်ဖြတ်လို့မပြတ်တဲ့နော်အနေအထားကိုမြင်ရတာတည်းမကဘဲနဲ့သူ့ရဲ့စိတ်ဟာဘလောက်ထိနော်အဆုံးစွန်ထိကြန့်ခိုင်မှုရှိနေတဲ့ဒီအံ့ဩစရာအနေအထားကပိုးတောင်မှအံ့ဩစရာကောင်းတယ်လို့ဆိုနိုင်တယ်ဟုတ်လား ခန္ဓာကိုယ်ကြီးကိုဓာတ်နဲ့ခုတ်ဖြတ်လို့မပြတ်တဲ့အံ့ဩဖွယ်ရာထက်ဟုတ်လားဒီလိုဒုက္ခနဲ့တွေ့တဲ့အခါမှာစိတ်ရဲ့တုန်လှုပ်မှုမရှိတဲ့ဆင်းရဲမှုမရှိတဲ့အနေအထားတစ်ခုဟာပို့ပြီးတော့တောင်အံ့ဩစရာရှိမယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါနဲ့ကြံတဲ့ခိုးသားတွေလည်းအကုန်လုံးရဟန်းပြုကြတယ်လို့ဆိုရပါဆိုသူတို့အကုန်လုံးရဟန်းဖြစ်ပြီးတော့ရဟန္တာတွေဖြစ်ကြတယ်အဲ့တော့ဒါဘုံဘုံကဘာပြောချင်တာတုံးဆိုတော့အတွင်းဘေးအတွင်းရန်တာတကယ်ကင်းဝေးမယ်ဆိုလို့ရှိရင်အပြင်ဘေးရန်နဲ့တွေ့တော့လည်းပဲဘာမှသိပ်ပြီးတော့ဒုက္ခ မရှိဘူးဆိုတာလေးကိုမြင်သိကျင်တာအဲ့တော့အဓိကဆိုလိုတာကအပြင်ယံနဲ့အတွင်းယံမှာအတွင်းယံကအဓိကကြတယ်ပေါ့ဒါကြောင့်ဘုံဘုံတို့ရဲ့စိတ်နှလုံးထဲမှာအတွင်းယံလို့ဆိုတဲ့လောဘဒေါသမောဟကိုတော့မဖြစ်အောင် လုံနိုင်လေလေတော့နေပါအောင်လုံနိုင်လေလေဒီခေမမင်္ဂလာနဲ့ပြည့်စုံလေလေလို့ဆိုရမယ်ဟုတ်လားဒါကြောင့်ခေမမင်္ဂလာရဲ့အတိပ္ပယ်လေးကိုပို့ပြီးတော့ကြည်ကြည်ပြန့်ပြန့်သိဖို့ဘုံဘုံကဒါကိုပြောပြတာဟုတ်လားအဲ့တော့ဆက်ပြီးတော့ဗာပြောရင်တော့ဆိုတော့ အတွင်းရန်မကင်းသေးသမျှအပြင်ရန်ဟာဘယ်တော့ခါကာလမှာကင်းမှာမဟုတ်ဘူးဆိုတာကိုဆက်ပြီးတော့ပြောရင်ဟုတ်လားစောတော်ကပြောခဲ့တာကအတွင်းရန်ကင်းရင်အပြင်ရန်နဲ့တွေ့တော်လည်းပဲချမ်းသာတယ်အခုဆက်ပြောမှာကအတွင်းရန်သာမကင်းဘူးဆိုရင်အပြင်ရန်ဟာဘယ်တော့ခါကာလမှာမကင်းနိုင်ဘူးအဲ့တော့လူတိုင်းခေါင်းထဲမှာစွဲနေအောင်နှုတ်ထဲမှာစွဲနေအောင်နော်ရထားတဲ့ဒေသနာလေးတစ်ခုပြိဿသမုပ္ပါလူတိုင်းလိုလိုရကြတယ်ဝိဇာပြည့်စရာသင်္ခါရရကြတယ်နော် အဲ့ဒီမှာဘုန်းတို့ဆိုကြည့်တဏှာပိစီယဥပါဒနာဥပါဒနာပိစီယဘောဘဝပိစီယဇာတိဇာတိပိစီယဇရာမရဏတောကပတိဒေဝဒုက္ခဒေါမနတုပါယတာတံဘဝန္တိဟုတ်လားဒီအထိဆိုကြည့်တဏှာပိစီယတဏှာဒီဟုသောအကြောင်းအကြောင်းဥပါဒနာဥပါဒံတရားတွေဖြစ်လာလိုချင်တဲ့အတွက်ကြောင့်စွဲလန်းသွားဥပါဒနာပိစီယဘောစွဲလန်းတဲ့အတွက်ကြောင့်ကာမဘဝဥပပတ္တိဘဝဆိုတဲ့ကံတရားတွေ နော်ပြုတ်ကြတယ်ဘဝဆိုတာဖြစ်တယ်ဘဝဆိုတာဒီနေရာမှာနော်ကံတရားကိုလည်းပဲဆိုလိုတာအဓိကကံတရားကိုလည်းဆိုလိုတာနော်ကမ္မဘဝနော်ဥပပတိဘဝအဲ့ဒီဘဝဖြစ်ပြီဆိုရင်ဘဝပြည့်စရာဇာတိဟောဇာတိတစ်ခုခုရမယ်ဟုတ်လားတဏှာကြောင့်ဥပါဒံဥပါဒံကြောင့်ကံဟောကံကိုဘဝလို့ဒီမှာပြောတယ်ဟုတ်လားဘဝကြောင့်ဘာဖြစ်တော့ဇာတိ ဇာတိရလာပြီဆိုရင်ဇာတိပစ္စယဇရာမရဏတောကပရိဒေဝဒုက္ခဒေါမနတဥပါယတဟုတ်လားမွေးဖွားလာခဲ့ပြီဟေးဆိုတာနဲ့တေချာပေါက်အိုရလိမ့်မယ်နာရလိမ့်မယ်သေရလိမ့်မယ်မသေးသေးခင်မှာလည်းပဲဆိုရင်ချင်းတောကငိုကြွေးခြင်းပရိဒေဝကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတပြင်းစွာပင်ပန်းခြင်းဥပါယတတရားတွေကိုလည်းရင်ဆိုင်ရလိမ့်မယ်အဲ့ဒါဘာတွေတုံးဘေးတွေပေါ့အဲ့ဒီဘေးကဘယ်ဘေးမကင်းလို့ဖြစ်တာတုံးလို့မင်း အတွင်းပေးဆိုတဲ့တဏှာလောဘဥပါဒာမကင်းလို့ဖြစ်ရတာအဲ့တော့ဆိုလိုတာကအတွင်းပေးမကင်းလေသေးတဲ့မြအပြင်ပေးဘယ်တော့ခါကလာမှမကင်းနိုင်ဘူးဆိုတာကိုဒီအခြေခံကြတဲ့ဒေသနာနဲ့ဆက်ဆက်ပြီးတော့တွေးရမယ်ဟုတ်လားဥပါဒာဆိုတဲ့အတွင်းပေးရှိနေရင်နော်ဇာတိဆိုတဲ့နော်ဘေးဟာဆက်လာမယ်ဇာတိဖြစ်လာပြီဟေ့ဆိုတာနဲ့အပြင်ဘေးအကုန်လုံးကို तू လက်ခံတော့မှာဒေချာအဲ့ဒါကိုစဉ်းစားနော်အဲဘုံဘုံတို့ဆိုကြပါစို့ ဟိုခဏခဏပြောနေတဲ့အလွန်ကြိုက်တဲ့တုတ်တန်တစ်ခုရှိရဲ့လေဆာလာဘိခုနေမကိုဟိုမနက်ကတော်တဲ့တယောက်ထဲလာပြီးတော့နော်ထိုင်ပြီးတော့မှိုင်းနေတယ်လို့သူကထင်တာ哦ဘာလို့စိတ်တိုင်းမကြလို့ဒီလိုလုပ်နေတာတော့ဆိုတော့ဇာတိကိုမကြိုက်လို့သူဒီလိုနေတာဟာဇာတိကိုဘာလို့မကြိုက်တာတော့ဇာတိရှိလို့နော်မြင်ရင်တာမြင်ရကြားချင်တာကြားရကာမကိုခံစားကြဇာတိကိုမကြိုက်ဖို့တင့်ကိုဘယ်သူကတင်ထားတာတော့လို့မေးတဲ့အခါကျတော့သူပြောတဲ့စကား အလွန်စဉ်းစားတဲ့အကောင်းတယ်ဒီနေရာမှာအလွန်ပြောစရာကောင်းတယ်ဟုတ်လားဘာပြောတာတော့ဇာတတမရဏဟောတိဇာတောဒုက္ခဏိဖုတ်တတိဗန္ဒံဝရံပရိကလေတံတတ္တမဇာတိနာရောစီဟုတ်လားဇာတတမရဏဟောတိမွေးဖွားခြင်းကြောင့်တေခြင်းဘေးဟာတွေ့ကိုတွေ့ရလိမ့်မယ်ဖြစ်လိမ့်မယ်နော်တေခြင်းဆိုတဲ့ဘေးဟာအကြီးဆုံးပဲဒါအကြီးဆုံးဘေးကိုပြတာကျွတ်တော့အဲ့ဒါကိုဘေးလို့မစင်သားမိဘူးပေါ့နော်မွေးဖွားခြင်းကြောင့်ဘာဖြစ်တယ်တေခြင်းဖြစ်တယ် ဇာတောဒုက္ခနေဖုတ်တတိတဲ့မသေးခင်မှာဒုက္ခမျိုးစုံကိုလည်းတွေ့ရလေအောင်မယ်တဲ့နော်တွေ့ရလိမ့်မယ်တဲ့ဇာတောဒုက္ခနေဖုတ်တတိပြီးတော့ပါတော့အခက်မသိရင်ဗန္တံဗောဓံပရိကလေတံနော်ဗန္တံနှောင်ဖွဲ့ခြင်းအချုပ်ကြခြင်းထောင်ကြခြင်းဖမ်းခံရခြင်းဟုတ်လားဝဒံနော်တပ်ဖြတ်ခံရခြင်းဟုတ်လားပရိကလေတံကြောက်စရာကောင်းတဲ့ဘေးအန္တရာယ်စုအမျိုးမျိုးတွေ့ရခြင်းကြုံရခြင်းအဲ့ဒါတွေကိုလည်းတွေ့ရလိမ့်မယ်တတ္တမဇာတိနာရောစီဒါကြောင့်မလို့ငါဇာတိကိုမကြိုက်ဘူးတဲ့ အဲ့တော့ဇာတိဖြစ်ပြီဆိုရင်ဒါဘေးတွေစတော့တာပဲဆိုတာဘုံဘုံတို့တွေးမိဖို့လိုတယ်ဟုတ်လားဒါကြောင့်မလို့မြတ်စွာဘုရားဇာတိကိုလည်းဘာလို့ဟောတော့ဘေးလို့ပဲဟောတာပဲဟုတ်လားအဲ့ဒီဇာတိဆိုတဲ့ဘေးကဘယ်ရစတော့အတွင်းဘေးမရှင်းနိုင်လို့ဇာတိဘေးဖြစ်လာတာဟုတ်လားဒါကြောင့်အတွင်းဘေးမရှင်းနိုင်လေသေးသမျှအပြင်ဘေးဘယ်တော့မှမငြိမ်ဘူးဆိုတာတော့ပြောတာအခုမတွေ့တော့ကြတွေ့မှာပဲနောက်ဆွေးကြပါစို့စောတော်ကရှင်ဥပဒေနာတို့မွေကြလို့ပြိဋိဘံဆံရတယ် နကိုရင်လေးကင်ဓမြဓာနဲ့ခုတ်တယ်ဟုတ်လားဟာသူများဒုက္ခပေးလို့ဒုက္ခရောက်တာလားသူများဒုက္ခမပေးရင်ရောဒုက္ခမရောက်ဘူးလားဆိုတော့ဟာသူများဒုက္ခမပေးလေဒုက္ခကတော့ရောက်မှာပဲဟောဆိုသူများမတက်လည်းပဲသေမှာပဲလေဒီခန္ဓာကိုယ်ကြီးอ่ะဟုတ်တယ်မဟုတ်လားသူများမနှိမ့်ဆက်လည်းပဲဆင်းရဲမှာပဲယောဂဖြစ်ပြီးတော့ဟုတ်လားစဉ်းစားကြည့်နော်อืมဆိုကြပါစို့လူတယောက်ကင်ဆာဖြစ်ပြီးကဲဘယ်သူကနှိမ့်ဆက်လို့သူဆင်းရဲတာတော့သူကသူဖောက်ပြန်ပြီးတော့ဖြစ်တာပဲလေဘယ်သူမှလှုပ်တာလည်းမဟုတ်ဟုတ်လား တော့ဇာတိရလို့ဖြစ်လာပြီဆိုရင်ကိုပဲဘေးတွေဟာဖြစ်လာပြီလို့တခါတည်းနားလည်ရမယ်အဲ့တော့အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်ဘုန်းဘုန်းတို့ဒီဒုက္ခတွေဟာအတွင်းဘေးကိုမပယ်တတ်နိုင်လို့အပြင်ဘေးမငြိမ်းတာပါလားဆိုတာမသိနိုင်ဘူးလားသိနိုင်ရနော်အဲ့ဒါလူရလို့ဖြစ်လာရင်လူဘဝမှာအမျိုးမျိုးသော အကြောင်းတရားတွေကြောင့်ဒုက္ခမျိုးစုံဟာတွေ့ရမှာပဲမှန်းတောင်မမှန်းနိုင်ဘူးဒါကြောင့်ဘုန်းဘုန်းတို့ရေးတာလေအကြောင်းစုံလားလူဘဝဘာမှမရေရာ ဟုတ်လားကြုံနိုင်သည်ဘေးစုံအောင်တွေးနေရေးမသေးကြဟုတ်လားတကယ်ကြုံနိုင်တဲ့ဘေးတွေကိုဒါဘုံဘုံတို့စုံအောင်တွေးကြည့်မယ်ဆိုရင်နေရမယ့်အရေးဟာတော်တော်မသေးကြပါလားဆိုတာထင်ရှားတယ်ပေါ့ဒါဘလို့ဘေးတွေကြုံမလဲဆိုတာကိုလည်းဘုံဘုံတို့ဟာဘာတွေလုပ်ခဲ့တယ်လဲဘာတွေဖြစ်မလဲကိုယ့်ရဲ့အကြောင်းတရားတွေဘေးပြင်ပအကြောင်းတရားတွေအကြောင်းတရားတွေကိုစုံအောင်သိနိုင်တဲ့ဉာဏ်မရှိတဲ့အတွက်ကြောင့်ဘာတွေဖြစ်လိမ့်မယ်ဆိုတာလည်းခံမလို့မရဟုတ်လားဒါကြောင့်မို့လို့အပြင် အတွင်းဘေးမငြိမ်းလေသေးသည်မြအပြင်ဘေးကဘယ်တော့ခါကာလမှာမငြိမ်းဘူးအဲ့လိုနီးနေပဲဘုန်းဘုန်းတို့ကတန်တရားတစ်လျှောက်လုံးလာခဲ့ကြတာဟုတ်တယ်မဟုတ်လားဒါကြောင့်မြတ်စွာဘုရားနော်ပရိစ္ဆေသမုပ္ပါအနုလောမဒေသနာမှာဒါကိုထည့်ပြီးတော့ဟောထားတာဟုတ်လားဘလောက်ကြာခဲ့ပြီးတော့ဒီလိုလာတာဘလောက်ကြာမှန်းကိုမသိဘူးဖြစ်ခဲ့တဲ့ဘဝတိုင်းဘဝတိုင်းမှာလည်းပဲဒုက္ခတွေပြင်းထန်တဲ့ပျက်စီးမှုတွေကြောက်မက်ဖွယ်ရာကောင်းတဲ့ပျက်စီးမှုတွေကိုဘုန်းဘုန်းတို့ကတွေ့ကြုံခံစားခဲ့တွေ့ကြုံခံစားပြီးတော့လာခဲ့ကြတာ ဘဝတိုင်းမှာဒုက္ခကြုံပြီးတော့လာခဲ့ကြတာဒုက္ခနဲ့လာတာမဟုတ်အဲ့ဒါမြတ်စွာဘုရားဟောထားတဲ့ဒေသနာလေးတစ်ခုရှိတယ်ဒေသနာတော်တော်များများရဲ့အဆုံးသက်ကလေးမှာအဲ့ဒါကိုဟောတယ်အထူးသဖြင့်အနမတကတန်ရုပ်ထဲမှာအများကြီးတွေ့ရတယ်ပေါ့ဧဝံဒီကာရတံခောဘိခဝေဒုက္ခပစ္စနုဘူတံတိဗ္ဗံပစ္စနုဘူတံဗျတနံပစ္စနုဘူတံဂရတိဝဋ္ဌိတာနော်ဒီလိုမျိုးမွေးဖွားလာပြီးတော့နော် သေဆုံးသွားရတယ်မသေးခင်ကြာကာလမှာဒုက္ခမျိုးစုံကိုခံစားရတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားပြောတာအေဝံဒီကရတံဟောဘိက္ခဝေရှီလျားလှစွာသောနိညင်တို့ကာလပတ်လုံးဒုက္ခပစ္စနုဘူတံဆင်းရဲဒုက္ခတွေကိုခံစားခဲ့ဘူးလားပြီဘဝတိုင်းဘဝတိုင်းတိဗ္ဗံပစ္စနုဘူတံအလွန်ကြမ်းတမ်းခက်ထန်တဲ့ဒုက္ခတွေခံစားခဲ့ဘူးပြတနံပစ္စနုဘူတံအမျိုးမျိုးသောပျက်စီးမှုတွေကိုခံစားခဲ့အဲ့ဒါတွေကိုခံစားရင်းနဲ့ကရတိဝဋ္ဌိတာတဲ့သင်ချိုင်းမြေကိုတိုးပွားစေခဲ့ဘူးလားလေပြီတဲ့ gain ဒေသနာကိုသေချာနားထောင်ကြည့်နော်ဘုန်းဘုန်းတို့ကဘာဘယ်လိုလုပ်ပြီးတော့ဘဝကိုလာခဲ့ကြတာတော့ဘာတွေလုံရင်းနဲ့လာခဲ့တာတော့ဒုက္ခတွေခံရင်းနဲ့ပျက်စီးမှုတွေတွေ့ကြုံရင်းနဲ့လာခဲ့ကြတာအဲနောက်ဆုံးတော့သင်္ချိုင်းမြေတွေတိုးတိုးတိုးတိုးသွားတာပဲရှိတယ်လို့ပြောတာကိုကြောင့်မို့လို့သင်္ချိုင်းမြေဟာတိုးတိုးတိုးတိုးသွားတယ်တဲ့ဒါကြောင့်မို့လို့ယာဝန်ရှိတဲ့ဘေးကွယ်လမ်းမေဘတပ္ပသင်္ခါရီတို့နိဗ္ဗိန္တိတုံအလံဝိရိစိတုံအလံဝိမုတ်ရှိတုံနော်သင်္ခါရတရားတွေရဲ့ပုံမှာနော်ညင်းငွေခြင်းကတင့်လတည်တာဒီ သင်္ခါရတရားတွေရဲ့ပုံမှာဆွဲမဲ့မှုကင်းခြင်းကတင့်လာတည်တာဒီသင်္ခါရတရားတွေကနေလွတ်မြောက်ခြင်းကတင့်လာတည်တာဒီလို့အဲ့လိုမြတ်စွာဘုရားဟောတာဟုတ်လားအဲ့လိုဆိုလို့ရှိရင်ဘုံဘုံတို့နော်ဒီဘေးတွေအန္တရာယ်တွေကနေနော်လွတ်မြောက်ဖို့အတွက်ဘုံဘုံတို့ဘလို့စူးစမ်းမလို့ဘလို့လုပ်မလို့ဟုတ်လားဘေးကနေလွတ်ချင်တယ်ဆိုရင် အတူချုပ်ကလေးပြောရရင်လေအဲ့ဒီဘေးတွေကိုဘေးမှန်းသိဖို့အရေးကြီးတယ် ဘေးကိုဘေးမှန်းသိတယ်ရန်ကိုရန်မှန်းသိတယ်တနည်းအားဖြင့်ဒုက္ခကိုဒုက္ခမှန်းသိတယ်ဆိုရင်ဒီဒုက္ခရဲ့ပုံမှာမမောတဲ့တွေ့တာတဲ့သဘောဟာတဖြည်းဖြည်းနဲ့ပဲဖြစ်သွားမှာလို့ညှော့နေသွားမှာပဲဟုတ်တယ်မဟုတ်လားဘေးဖြစ်နေတာကိုဘေးဖြစ်နေတယ်လို့သိရင်အဲ့ဒီဘေးရဲ့ပုံမှာမမောမှုတွေ့တာမှုညှော့တဲ့အတွက်ကြောင့်အဲ့ဒီဘေးကလည်းနောက်ဆုံးလွတ်သွားနိုင်တယ်အဲ့တော့အခုပြောလိုက်တဲ့စကားလေးကိုသေချာစဉ်းစားနော်ဘေးကနေလွတ်ချင်တယ်ဆိုရင်အဲ့ဒီဘေးကိုဘေးမှန်းသိဖို့လိုတယ်ဟုတ်လား ဘေးမန်းတကယ်တိသွားပြီဟေးဆိုလို့ရှိရင်သူ့ပေါ်မှာတော်တာမဲ့မုံမှုကုံတာနဲ့ဒီဘေးကလည်းလွတ်သွားမယ်ဟုတ်လားဒါကြောင့်ဘေးဆိုတာဘာလဲအဲ့ဒီဘေးကနေလွတ်အောင်ဘယ်လိုလုပ်မလဲဆိုတာကိုနော်ထင်ရှားပြနိုင်တဲ့နော်ဒေသနာတစ်ခုဘုံဘုံတို့နော်အဆုံးပိုင်းလေးဆက်ပြီးတော့ပြောရင်တယ်အဲ့ဒါကဘာလဲဆိုတော့လူတီများတဲ့ထင်ရှားတဲ့တုတ်တန်တပုတ်ပေါ့အာတိဝီသောပမတုတ်တန်ဆိုတာအဲ့ဒါလေးကိုအနှစ်ချုပ်ပြီးတော့ဘုံဘုံပြောမယ်ဟုတ်လားဘယင်မင်းတရားက နော်အပြစ်မကင်းတဲ့ခိုးသားတယောက်ကိုအပြစ်ပေးတယ်တဲ့နော်ဘာအပြစ်ပေးတုံဆိုတော့မင်းဒီမွေကြီးလေးကောင်ကို ထိမ့်သိမ်းရမယ်ဟုတ်လားမွေကြီးလေးကောင်ကိုပုံမှန်အိတ်တန်းတက်စီရမယ်ပုံမှန်နှိုးရမယ်ပုံမှန်ရေချိုးပေးရမယ်ပုံမှန်အစာရေသာကျွေးမွေးရမယ်ပုံမှန်အညစ်အကြေးကိုသုတ်သင်ပေးရမယ်ရာဇဝသားတွေကိုအပြစ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မွေးတွေပါတွေမွေးထားတာလည်းရှိတာ哦အဲ့လိုမျိုးအပြစ်ပေးတဲ့အခါကျတော့ဒီရာဇဝသားကငါတော့အသက်ချမ်းသာရပြီ ဒီမွေတွေကိုပြုစုလှုပ်ကြွေးလို့ရှင်ဘရင်ကအသက်ချမ်းသာရပေးမယ်လို့ပြောတယ်ပေါ့နော်အမှန်ကတော့ဘရင်ကသူ့ကိုဒါအနှုတ်ကြွေချွေတဲ့သဘောဒုက္ခရောက်အောင်လှုပ်တယ်အလွန်အစိတ်ပြင်းတဲ့မွေတွေဒီမွေတွေကဒါပေမဲ့ရာဇဝသားကအစိတ်ပြင်းတယ်လို့မသိဘူးမသိတော့ဒီမွေတွေနဲ့အတူတူနေချုပ်ခန်းထဲမှာအနေကြားလာတဲ့အခါကျတော့တန်ရောစင်တွေဖြစ်ပြီးနေအဲ့ဒါကိုအမျော်မြင်ရှိတဲ့အမှန်ကန်မြင်တဲ့မိကောင်းဆွေကောင်းကမင်းဒါတွေကိုအကောင်းထင်မနေနဲ့အလွန်အစိတ်ပြင်းတဲ့အကောင်တွေ နော်သူတို့စိတ်တဲ့နေလို့သဘောကောင်းနေလို့မင်းကိုဒုက္ခမပေးသေးတာနော်သူတို့တစုံတရာဖောက်ပြန်လာလို့မင်းကိုကိုက်မယ်ဒုက္ခပေးမယ်ဆိုရင်မင်းအကြီးအကျယ်ဆင်းရဲလိမ့်မယ်ဒါကြောင့်ဒီမွေလေးကောင်အိပ်ပျော်နေတုန်းမှာအချုပ်ခန်းကိုဖောက်ပြီးတော့မင်းပြေးလို့ခိုင်းတယ်အဲ့ဒါနဲ့မိကောင်းဆွေကောင်းရဲ့စကားကိုယုံကြည်ပြီးတော့နော်ဒီမွေလေးကောင်အိပ်နေတုန်းမှာဒီအချုပ်သားပြေးတယ်တဲ့ထွက်ပြီးတော့အဲ့လိုအချုပ်သားထွက်ပြေးတယ်ဆိုတဲ့သတင်းစကားကိုဘင်းရကြားတဲ့ခါကျတော့အာဒါဆိုရင်အလွတ်ခံလို့မရဘူး အဲ့လိုဆိုလို့ရှိရင်သူ့ကိုတွေ့ရတဲ့ညိုင်ဒါမဆိုင်တတ်ဖို့အတွက်နော်တတ်ချင်းဖြတ်ချင်းမှာအလွန်ကျွမ်းကျင်တဲ့လူသက်သမား9ယောက်ကိုတန်လျက်ကိုကြီးအပ်ပြီးတော့နောက်ကနေလိုက်ပြီးတော့တတ်ချီလို့ခိုင်းဟုတ်လားအဲ့ဒါလူသက်သမား9ယောက်ကနောက်ကနေလိုက်တယ်အဲ့ဒါသောသမရာဇဝတန်ကမွေလေးကောင်ဘေးကနေလွတ်အောင်သူအာသွန်ခွန်ဆိုင်ပြေးနေတော့မှာပဲမိကောင်းဆွေကောင်းကပေါ်လာပြီးတော့သူ့ကိုပြောတယ်အဲမင်းရဲ့ရန်သူမင်းကြောက်เสียဟာမွေလေးကောင်လည်းမဟုတ်ဘူး အခုဘုရင်ကမင်းလွတ်မြောက်နေတာကိုသိလို့လူသက်သမား9ယောက်ကိုလက်နဲ့ကိုစီအပ်ပြီးတော့မင်းကိုလိုက်ပြီးတော့တတ်ဖို့လွတ်နေလွတ်လိုက်တာရှိတယ်အဲ့ဒါကြောင့်မလို့မင်းဓာတ်ထက်ပို့ပြီးတော့တိုးပြီးတော့ပြေးလို့ခိုင်းအဲ့ဒါနဲ့ပြေးတယ်ပေါ့ဟာပြေးနေတယ်ရာတော်သားကိုမမိသေးဘူးဆိုတဲ့သတင်းကိုကြားတဲ့အခါကျတော့ဘုရင်ကဗာဆက်လို့တော့သူနဲ့ငယ်ပေါင်းကြီးပဲပေါ့နော်ဒီရာဇောသားနဲ့ငငယ်တဲ့ကစားပေါင်းလာတယ်ငယ်တငယ်ချင်းအဲ့ဒါကိုမိမိသားစုတာဝန်ငါယူတယ်မင်းကိုဆုလက်တွေပေးမယ်မင်းတငယ်ချင်းကိုသာရအောင်တတ်ဆွပြီးတော့ တန်လေးရဲ့လက်အပ်ပြီးတော့နောက်6ရောက်မြောက်ရန်သူအတွင်းလူယုံသူတသမကိုလွတ်တယ်အဲ့ဒီသတင်းကိုစောစောကမိကောင်းဆွေကောင်းကသိတဲ့အခါကျတော့တွားပြီးတော့ပြောပြန်တယ်မင်းရန်သူတယောက်ထပ်တိုးနေတယ်ဟုတ်လားဒါကြောင့်မင်းတိုးပြီးတော့ပြေးအဲ့ဒါနဲ့ तू အဆုံကိုဆိုင်ပြေးတယ်တဲ့ပြေးနေဘယ်ရောက်သွားတော့ဆိုတော့ရွာပြက်ကုန်းလေးတစ်ခုကို तू ရောက်သွားတယ်အဲ့ဒီရွာပြက်ကတဲအိမ်6လုံးနဲ့တိဆောက်ထားတဲ့ရွာနော်တရွာလုံးမှာတဲ6လုံးပဲရှိတယ် အဲ့ဒါနဲ့ငါတော့ဒီရွာထဲခိုးပြီးတော့နေမှာပဲဘင်းရင်ရဲ့ဘေးကနေလွတ်အောင်ဟုတ်လားဒီရွာလေးထဲခိုးပြီးတော့နေမယ်ဒီရွာလေးထဲပုံပြီးတော့နေမယ်အဲ့ဒါနဲ့ဘယ်အိမ်ပုံရမလဲဆိုပြီးတော့တဲကုတ်ကလေးတွေအိမ်လေးတွေကိုသူလိုက်ပြီးတော့ကြည့်တယ်တလုံးချင်းဘယ်အိမ်မှာမှသူ့အတွက်အားကိုးစရာမတွေ့ဘူးစားစရာလည်းမတွေ့ဘူးဝတ်စရာလည်းမတွေ့ဘူးပုံကွယ်စရာသူ့ကိုအကာအကွယ်ပေးနိုင်တဲ့အနေထားဘာမှမရှိဘူးအဲ့ဒါနဲ့တအိမ်ပြီးတအိမ်ရှာတာဘယ်အိမ်မှာမှအားကိုးရမရှိတော့သူစိတ်ပြက်လက်ပြက်နဲ့ထိုင်းနေတုံရှိသေးတယ် အဲ့ဒီရွာကိုမီးရှို့ဖို့ဓမြ6ယောက်ကရောက်လာတယ်တဲ့မီးတို့ကိုစီကင်ပြီးတော့အဲ့ဒါဓမြတယောက်လျင်အိမ်တလုံးကြစီတခါတည်းမီးတို့ကိုစီနဲ့မီးရှို့ကြတယ်အာကိုရမဲ့နေတဲ့နော်ဒီလူနော်ဒီရာဇောသားဒါကိုကြည့်ပြီးတော့ဩဘာမှအာကိုအာရာမပြုတ်လောက်တဲ့ဒီအိမ်ကအခုမီးတောင် လောင်နေတယ်ပေါ့နော်အာကိုရမရှိတဲ့အပြင်ဘာဖြစ်ဘာဘာဖြစ်နေတော့မီးဝတောင်လောင်နေတယ်အဲ့တော့ဒီနာကနေသင့်တဲ့အရက်မဟုတ်နေသင့်တဲ့နေရာမဟုတ်ဘူးဆိုတော့သူဒါကိုစွန့်ထားခဲ့ပြီးတော့ပြေးတယ် ဟုတ်တယ်အခက်မသိရင်သူ့ပါမီးလောင်နိုင်တယ်လေအဲ့ဒါနဲ့သူထွက်ပြီးတော့ထပ်ပြီးတော့ပြေးတဲ့အခါကျတော့ဘာတွေ့တော့ဆိုတော့ရေပြင်းကျယ်ကြီးကိုတွေ့တယ်တဲ့အဲ့ဒါနဲ့သူရေပြင်းကျယ်ကြီးရဲ့ကန်းတစ်ခုကနေရက်ပြီးတော့ကြည်တယ်အော်ဒီဘက်ကန်းကတော့နော်ဘရင်ရဲ့အာနာဆက်ဝန်နော်တက်ရောက်တဲ့နေရာဖြစ်တဲ့တွေ့ကြောင့်ငါဒီဘက်ကန်းမှာနေနေသမျှဘယ်တော့မှငါဘေးမလွတ်နိုင်ဘူးရံမလွတ်နိုင်ဘူးပြန်ဖမ်းပြီးလို့ရှင်ငါမူကြီးလေးကောင်နဲ့လည်းတွေ့ရမယ်နော်လူသားသမား၅ယောက်ကမိရင်လက်သက်ခံရမယ် အတွင်းလူယုံကမိရင်လည်းအသက်ခံရမယ်ဒီရွာတဲ့ခိုးနေဖို့ကလည်းအာကိုအာရပြုကြတခုမှမရှိအဲ့တော့ငါဒီနေရာကိုတော့တန်ရောစင်ပြတ်ဖို့လိုတယ်ပေါ့နော်ဒါကြောင့်မလို့ဟိုဘက်ကန်းကိုရောက်မယ်ဆိုလို့ရှိရင်တော့ဒီဘရင်ရဲ့အာနာစက်မရောက်တဲ့အတွက်ကြောင့်ငါဘေးကင်းမယ်ရန်ကင်းမယ်အန္တရာယ်ကင်းမယ်အဲ့လိုဆိုရင်ဟိုဘက်ကန်းကိုရောက်ဖို့အတွက်ဘာလုပ်မလို့ဒီရေပြင်ရဲ့ကိုငါကူးမှရမယ်ရေပြင်ရဲ့ကိုမကူးနိုင်ရင်သူဟိုဘက်ကန်းကိုမရောက်နိုင်အဲ့ဒါနဲ့ကူးဖို့အတွက်သူရှောက်ကြည့်တယ်နော်လှေတို့ဘာတို့အရန်တင်လဲဘာမှမရှိဘူး အဲ့ဒါနဲ့အဲ့လိုလှေတွေဘာတွေအကြီးအကျယ်လုံနေဖို့လည်းအချိန်မရဘူးဆိုတော့ဘာလုပ်တုံဆိုတော့နမြက်6တွေတစ်ခက်6တွေအကုန်လုံးရသလောက်စုရှိနွယ်ရိုးလေးနဲ့တုပ်ပြီးတော့သူ့တကိုးစားခံယုံကလေးသူအကြံမြင်လေးဖောင်အကြံမြင်လေးသူခြီတုပ်ပြီးတော့အဲ့ဒါလေးပေါ်မှာသူအာရမောက်အိပ်ပြီးတော့ခြေနဲ့လက်နဲ့နော်ရက်ကန်ပြီးတော့ကုသွားတယ်ဟိုဘကန်ဟုတ်လားဟိုဘကန်လေးရောက်ပြီဆိုတော့သူကုခဲ့တဲ့ဒီမြက်ထုံးကလေးဟုတ်လားဖောင်လေးပေါ့ဟုတ်လားဒါလေးကိုသူထားခဲ့ပြီးတော့အဲ့ဒီကန်းပေါ်မှာပဲ အရေးကောင်းတဲ့သစ်ပင်အောင်မှာသူငါတော့ဘေးတွေအန္တရာယ်တွေကလွတ်သွားပြီဟုတ်လားဘေးတွေအန္တရာယ်တွေလွတ်သွားပြီဆိုပြီးတော့သူချမ်းချမ်းသာသာနေတယ်ပေါ့ဒါကမြတ်စွာဘုရားကတိစီလိုတဲ့အ내အတိဘယ်ကိုတိဖို့အတွက်ဥပမာပေးတာဟုတ်လားအဲ့တော့ဘုံဘုံတော့ဒီသုတ်တန်လေးကိုဘယ်လိုရွေချင်းနဲ့ပြောတာတော့ဒါလည်းမမေ့နဲ့နော်ဘေးအန္တရာယ်ဆိုတာဘာလဲဒီဘေးအန္တရာယ်ကလွတ်အောင်ဘယ်လိုလုပ်မလဲဆိုတာကိုဒီသုတ်တန်ထဲမှာထင်ထင်ရှားရှားတွေ့ရတယ်ပေါ့ဟုတ်လားအဲ့တော့ဒီဥမာကဘာကိုဆိုလိုတာတော့ နော်ဒီဥပမာဖြစ်မြတ်စွာဘုရားဘာကိုသိသိချင်တာတော့တဲ့နော်ပထမဦးဆုံးမြတ်စွာဘုရားနော်မွေကြီးလေးကောင်ကိုအရင်ရှင်းပြတယ်ဒီသုဒ္ဓမှာဖွင့်တဲ့အထက်ကရာမှာကြတော့သူကရာဇဝသားဆိုတာဘာလဲဆိုတာကလည်းအရင်ရှင်းပြတယ်နော်ရာဇဝသားဆိုတာဘာလဲဆိုတော့ရာဇဝသားဆိုတာနော်တတ္တဝါတွေကိုပြောတာနော်ဘုံဘုံတို့တွေဒကာမတို့တွေအကုန်လုံးဟာရာဇဝသားတွေကြီးပဲဒီရာဇဝသားကိုအမျိုးမျိုးအပြစ်ပေးနေတဲ့ဘုရင်မင်းတရားဆိုတာကဘာလို့လဲဆိုတော့ကံတရားပေါ့ အဲ့ဒီရာဇဝသားကိုယ်တိုင်အဲ့ဒီတတ္တဝါကိုယ်တိုင်ပြုခဲ့တဲ့ကံတရားအဲ့ဒါသူ့ကိုပဲပြန်ပြီးတော့စီမံမဲ့အပြစ်ပေးမဲ့ဘယင်ဖြစ်နေတယ်။ကိုယ့်ကိုအပြစ်ပေးမဲ့ဘယင်ကိုကိုယ်ကိုယ်တိုင်ပဲခန့်ထားတယ်လို့ဖြစ်နေတယ်ဟုတ်လား။ဒါကြောင့်မင်းကွန်းဆိုရဘလို့ရေးတော့ကံမင်းတရားလူခိုးသားကိုသုံးပါးဝတ်နောင်ဘဝထောင်၌လေးကောင်တက်မွေနှင်းအပ်ပေ၏။ပရမေဗုဒ္ဓမိကောင်းမပြီဘဝဝတ်နောင်မွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလျက်လီလက်နဲ့ကိုယ်စီဆွဲပိုက်ချီလျက် လောကီခန္ဓာ၅ပါးဟူသောသူတမြနှင့်ထံပါကခတက်ခွင့်ရှာသည့်တဏခေါ်မှတွင်းလူသက်တို့ထက်ကြက်မကွာကလျက်ပါ၏ရွာပြက်ကြီးနှင့်ရှေ့၆တွယ်ကကိုးကွယ်မရစိတ်သုံးလှခဲ့ဓာပြတတ်သားနောက်ဆက်ပွား၆ပါးအာရဏတောင်းကျမ်းလှခဲ့ဩဃ၄တွယ်မြစ်ပြင်ကျဲ၏ဤဝယ်ဘက်ကြတက်ကာယကများလှဘေးပရန်ရန်သူပြွန့်၏ရှစ်ခန်းသောမဲ့ဖောင်ဖွဲ့ရှက်လျက်ခြေလက်ဝိရိယကုခမလည်း ဘဝမှာကံနေဘူးနန်းသို့ကုသံထုတ်ချောက်ဘေးလွတ်မြောက်မီကြိုးထောက်တင့်လှပြီတကားတဲ့ကြပြားလေးတစ်ပုတ်ထဲနဲ့ဒီသုတ်တန်ကြီးတစ်ခုလုံးကိုစုံအောင်ရေးသွားနော်လွန်ကြီးတဲ့ညံလို့ဆိုရမှာဟုတ်လားတမျက်စွာဘုရားအဲ့ဒါလေးကိုဘလို့ရှင်းပြတော့အဲ့ဒါလေးကိုနည်းနည်းလေးအသေးစိတ်ဘုံဘုံတို့ကြည့်ကြည့်မယ်ပေါ့ဟုတ်လားနော်ရာဇဝသားဆိုတာတတ္တဝါတွေကိုပြောတာသူ့အမျိုးမျိုးအပြစ်ပေးနေတဲ့ဘယင်မင်းတရားဆိုတာသူပြုထားတဲ့ကံတရားကိုပြောတာ ဟုတ်လားကံတရားဆိုတဲ့မင်းတရားကြီးကတတ္တဝါဆိုတဲ့ခိုးသားဓမြကိုတနည်းအားဖြင့်ရာဇောသားကိုဘဝဆိုတဲ့ထောင်ထဲမှာပြစ်ချပြီးတော့ကြိုက်တယ်လို့စီရင်နေတယ်ဟုတ်လားအဲ့ဒီမှာမွေကြီးလေးကောင်အရင်ပေးတယ်နော်အဲ့ဒါမွေကြီးလေးကောင်ဆိုတာဘာပြောတာတုံးတဲ့စတ္တာတော်အတိဝိတာဥက္ကတေသာဂောဓဝိတာတိခောဘေးခွေစတုဏမဟာဗုဒ္ဓနံဒီဝဆနံနော်ပထဝီယာဘောတေဇောဝါယောလို့ဆိုတဲ့ဘုံဘုံတို့ရုပ်အစုကြီးမှာအခြေခံတက်ကြီးလေးပါပေါ့နော် အမာခံတက်ကြီးလေးပါအဲ့ဒီမှာအမာခံတက်ကြီးလေးပါကိုအခြေခံပေါ်တိဆောက်တာ အဲ့ဒီဓာတ်ကြီးလေးပါးကိုပြောတာတဲ့မူကြီးလေးကောင်ဆိုတာနော်အတေဝိတာအလွန်စိတ်ပြင်းထန်တဲ့ဥက္ကဒေတာထက်သောတကုရှိတဲ့ဂောရဝေတာကျမ်းတဲ့အစိတ်ရှိတဲ့နော်စတ္တာတော့အတေဝိတာလေးကောင်သောမူကြီးဆိုတာမဟာဘုကြီးလေးပါးကိုပြောတာတဲ့အဲ့တော့မူကြီးလေးမျိုးနဲ့ဒီမှာကပ်ပြီးတော့သူတို့ရှင်းပြတာရှိတယ်နော်ကထမုခမွေဆိုတာရှိတယ်တဲ့ကြိုက်လိုက်လို့ရှိရင်ထင်းချောင်းလိုတခါတည်းမာတောင့်သွားတယ်ဒါကပထဝီဓာတ်ကိုရည်ညွှန်းတာ ဘုံဘုံတို့ပထဝီဓာတ်ပြက်ပြီဆိုရင်လွန်ကဲလို့ရှိရင်တော့သေတာပဲလေပထဝီဓာတ်လွန်ကဲသွားရင်လည်းသေမယ်အဲ့လိုသေပြီဆိုရင်အဲ့ဒါစမ်းကြည့်မာတောင်းပြီးတော့တော့သေကနေ့မှာမာတောင်းပြီးတော့ဒုက္ခရောက်တာပေါ့ပျက်စီးတာပေါ့ဟုတ်လားမသေးခင်မှာတခါတလေပထဝီဓာတ်ဖောက်ပြန်ဘုံဘုံတို့အကျောတွေပါတွေတက်ကျောတွေပါတွေလိန်တွန့်ပြီးတော့တခါတည်းနောက်ကျောတွေပါတွေတက်ကုတ်တွေပါတွေနှိမ့်ကျင်ဟဲမာထင်းနေအောင်မာနေအဲ့နာမှာဘာဖြစ်နေတော့ပထဝီဓာတ်ဖောက်ပြန်နေတယ်လို့အကျဉ်းမြင်နားလည်လို့ရတယ်ဟုတ်လား နောက်ဘုံဘုံတို့အခိမုခမွေတဲ့ကြိုက်လိုက်ရင်မီးဟုံဟုံတောက်တယ်လို့မျိုးတခါတည်းပူးလောင်ပြီးတော့ပူလာကြီးလောင်လာကြီးဆိုတော့တေးရတဲ့မွေမျိုးအဲ့ဒါကတေဇောဓာတ်ကိုယဉ်ညွန်းတာနော်တေဇောဓာတ်ဖောက်ပြန်ရင်ဘုံဘုံတို့အဖျားတွေအကြီးပေါ့တချို့အဖျားတွေ105 106တေးရောဟုတ်လားနောက်ပြီးတော့ဘုံဘုံတို့ပုတိမုခမွေဆိုတာရှိတယ်ပုတိမုခမွေဆိုတာသူကကြိုက်လိုက်လို့ရှိရင်နော်အပုပ်ရည်တစိုးစိုးထွက်ပြီးတော့တခါတည်းခန္ဓာကိုယ်ကြီးက အကြီးအရွယ်တွေတော့ထွက်လာပြီးတော့သေရတာပေါ့အဲ့ဒါကအဘောဓာတ်ကိုရည်ညွှန်းတာဟုတ်လားရေဓာတ်ဖောက်ပြန်ပြီးတော့ပျက်စီးတာဟုတ်လားဖြင်းယောဂါတို့ဘာတို့ဆိုရင်ဒီလိုမျိုးနားလည်ကြည့်လို့ရမယ်ပေါ့နော်နောက်ဘုန်းတို့တထမုခမွေတယ်တထမုခမွေဆိုတာတော့ကြိုက်လိုက်လို့ရှိရင်တခါတည်းတုံးကနေလဲသွားတယ်မလှုပ်နိုင်တော့ဘူးနော်အကျိုးတွေကိုဖြတ်ပစ်လိုက်တယ်လို့မျိုးပေါ့ဟုတ်လားဒါကဘာကိုယဉ်ညွန်းဆိုလေဓာတ်ကိုသူကယဉ်ညွန်းတာဘုန်းတို့လေဖြတ်တယ်ဆိုတာမျိုးပေါ့ဟုတ်လား ဒါမွေကြီးလေးကောင်နောက်ခန္ဓာကိုယ်ဆိုတာမွေကြီးလေးကောင်ပဲတကယ်တမ်းကဟုတ်လားတက်ကြီးလေးပါမွေကြီးလေးကောင်ဘုံမတို့အခုချိန်မှာတော့ကြီးကြီးလေးလေးရှင်ရှင်ပြပြပြောနိုင်ရှင်နိုင်တော့နိုင်တာနိုင်လုံနိုင်ကိုင်းနိုင်စားနိုင်တောင်းနိုင်တော့အစင်လေးတွေပြည်နေကြတယ်ဆိုတာဒီမွေကြီးလေးကောင်ဆိုတဲ့တက်ကြီးလေးပါကညီညွတ်နေလို့မျှတနေတော့သောသောအချုပ်သားမွေတွေတန်ရောစဉ်ဖြစ်ပြီးတော့နေတယ်အမွေတွေဒုက္ခပေးမယ်ဆိုတာ तू မမြင်လို့ပေါ့ဟုတ်လားဒီမွေတွေကဘလောက်ကြောက်စရာကောင်းတယ်ဆိုတာမသိလို့ တနည်းအားဖြင့်မွေတွေကသူ့ကိုမကြိုက်သေးဘူးဆိုတာလည်းပဲမွေတွေကစိတ်ကောင်းထွန်းနေသေးလို့ပေါ့ဟုတ်လားအခုလည်းဘုန်းဘုန်းတို့ဒုက္ခမရောက်သေးဘူးဆိုတာတကြီးလေးပါညီမျှနေသေးလို့တကြီးလေးပါမညီမျှတော့ဘူးဟေးဆိုတာနဲ့တခုခုလွန်ပြီးရော့ပြီးဆိုတာနဲ့ဘုန်းဘုန်းတို့ခန္ဓာကိုယ်ကြီးဟာဒုက္ခရောက်မယ်ဖောက်ပြန်မှုကြီးလာမယ်ဖောက်ပြန်မှုကြီးလာရင်ဝေဒနာတွေကြီးလာမယ်ဝေဒနာတွေကြီးလာရင်ဒီစိတ်ကလည်းဘာဖြစ်မှာတော့အများကြီးဒုက္ခရောက်မယ်နော်ငိုကြယိုကြတချို့ဆိုတော့ကဲပါယူပါအနေထားထိ ရောက်သွားတာတွေရှိတယ်ဟုတ်လားဒါကြောင့်မို့လို့ဘေးတွေအန္တရာယ်ဆိုတာဘာပြောတာတော့မြတ်စွာဘုရားဒီမှာဒီခန္ဓာကိုယ်ကြီးကဘေးပဲလို့ဒါအတိအလင်းပြောနေတာပဲလေမွေကြီးလေးကောင်နဲ့တောင်ဥမာပေးထားတာမွေမြန်မြင်လို့ရှိရင်ကြောက်လိုက်မဲ့ဖြစ်ချင်းဟုတ်လားဒါပေမဲ့ကိုယ်ခန္ဓာကိုယ်ကြီးကိုတော့ကြောက်အောင်မှမသိဘူးတစ်ချိန်ကျတော့ तू ကဒုက္ခပေးမှာပဲဟုတ်လားဒါကြောင့်မလို့ဘေးအန္တရာယ်ဆိုတာဘာတုံးဆိုတာဒီအချက်ကလေးကိုတည်တည်ချာချာတွေးခဲ့ခန္ဓာကိုယ်ရဲ့အမာခံတက်ကြီးလေးပါဟာမွေကြီးလေးကောင် ဟုတ်လား ဆက်ပြီးတော့မြတ်စွာဘုရားဘာပြောတော့လူသားသမား9ယောက်ဟုတ်လားလေးကောင်ဓာတ်မွေနှင်းအပ်ပေ၏ပရမေဗုဒ္ဓမိတ်ကောင်းမှ၍ဘဝဝတ်နောင်မွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလျက်လေးမိတ်ကောင်းဆွေကောင်းဆိုတာမြတ်စွာဘုရားကိုပြောတာဒါအစီပြင်းတဲ့မွေတွေဒီတက်ကြီးလေးပါလွတ်အောင်လှုပ်ကြဟုတ်လားအဲ့လိုပြောတဲ့အခါမှာဘုရင်ကဘာတော့ပြေးနေတယ်ဆိုတာသိတော့လူသားသမား9ယောက်လွတ်တာလေဟုတ်လား ဘဝဝတ်နောင်မွေလေးကောင်မှလွတ်အောင်ယုံထွက်ပြေးပါလှဲ့လေလက်နှက်ကိုစီဆွဲပိုက်ချီလေလောကီခန္ဓာ၅ပြာဟူသာသူတတ်များနဲ့နော်ခန္ဓာ၅ပါးကိုပြောတာတဲ့လူတတ်သမား၅ယောက်ဆိုတာဟုတ်လားဆွဲလမ်းမှုဥပါဒာရဲ့အာယုံဖြစ်တဲ့ရုပ်အစုဝေးခံစားမှုအစုဝေးမှတ်သားမှုအစုဝေးနှပြုလို့စိတ်ဆော်မှုအစုဝေးတိမှုအစုဝေးဒီအစုဝေးကြီး၅ခုဟာအချိန်မရွေးပါတော့ပျက်စီးနေဟုတ်လားအခုဖြစ်တယ်အခုမရှိတော့ဘူးအခုဖြစ်တယ်အခုမရှိတော့ဘူး အခုမွေးတယ်အခုသေးတယ်တောက်လျှောက်သူ့အတူတက်သူ့အတူသေးသူ့အတူတက်သူ့အတူသေးသွားနေဟုတ်လားအဲ့ဒါဘုံဘုံတို့ကနော်ကိုယ်ခန္ဓာကိုယ်ကြီးဟာသူ့အတူတက်ပြီးသူ့အတူအမြဲသေးနေတာပါလားဆိုတာကိုမမြင်တဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးကိုဘေးလို့ရမ်းလို့မသိနိုင်ဘူးဖြစ်နေဟုတ်လားတကယ်တမ်းသာဒီခန္ဓာ၅ပါးဟာအမြဲတမ်းတက်အမြဲတမ်းသေနေတယ်ဆိုတာကိုမြန်မြင်မယ်ဆိုရင်ဟုတ်လားခဏတိုင်းဖြစ်ခဏတိုင်းပြောင်းနေတယ်ဆိုတာကိုသာမြင်မယ်ဆိုရင်အော်ဘာမှအကူရမရှိပါလားကြောက်မဲ့ဖွယ်ရပါလားဆိုတဲ့ ဘယညာဟာထင်ထင်ရှားရှားဖြစ်လာနိုင်တယ်ပေါ့ဟုတ်လားအခုတက်နေတာလည်းမမြင်ဘူးသေနေတာလည်းမမြင်ဘူးဘယ်သူကတက်လို့ဘယ်သူသေတုံးဆိုတော့သူကသူတက်ပြီးတော့သူသူသေနေတာပဲခုနဖြစ်ခဲ့တာတွေရှိတော့တာမဟုတ်ဘူးနော်ဟုတ်လားအခုထပ်ဖြစ်တယ်ဒါတော့ဒီမြဲနေလားဒီမြဲမနေဘူးတော့ဒီဘေးတွေကလွတ်ချင်ရင်ဘာလုပ်ရမှာတော့ဒီဘေးတွေကိုဘေးဖြစ်နေတယ်ဆိုတာကိုသိဖို့ပဲဟုတ်လားဒီအနိစ္စလွတ်ချင်တယ်ဆိုရင်ဒီအနိစ္စဖြစ်နေတာကိုအနိစ္စဖြစ်နေတယ်လို့သိဖို့ပဲ အဲ့ဒါကိုသိသွားလို့ချင်းအဲ့ဒါပေါ်မှာမမောမှုကင်းခြင်းဟာဒါလွတ်မြောက်ခြင်းရဲ့လမ်းစာပဲသဘောပေါက်ရလားမသိဘူးဟုတ်လားပရိမေဗုဒ္ဓမေကောင်းမကြီးဘဝဝဏ္ဏမွေလေးကောင်မှာလွတ်အောင်ယုံထွက်ပြေးပါလေလေလက်နဲ့ကိုယ်စီဆွဲပိုက်ချီလောကီခန္ဓာငါးပြားဟူသာသူတ္တများနဲ့ထံပါကခတက်ခွင့်ရှာသည့်တဏခေါ်မှတွင့်လူတတ်တူ6ရောက်မြောက်လူယုံဆိုတာဘာပြောတာနော်တဏလောဘကိုပြောတာတဲ့တန်တရာဆက်ဆက်ကစားပေါင်းသင်းလာခဲ့တာ ဟုတ်လားအလွန်ကိုယဉ်နီချစ်ကျွမ်းဝင်နေတဲ့အပေါင်းအသင်းဟိုပါတော့ငယ်ပေါင်းကြီးပေါ့ပေါ့ဟုတ်လားအဲ့ဒါကကိုယ့်ကိုနော်တေအောင်တတ်မယ်နော်လူယုံတတ်မယ်ဆိုတော့ तू ကတတ်မှာပဲဟုတ်လားဒါကြောင့်မလို့ဘဝရဲ့ဘေးဘဝရဲ့ယံဆိုတာဘာတော့လောဘလို့ဒီနေရာမှာနားလည်ရမယ်နော်တက်ကြီးလေးပါလည်းဘဝရဲ့ဘေးရန်ဘဝဘေးရန်ကြီးပဲခန္ဓာ၅ပါးလည်းဘေးရန်ပဲအခုပါတော့အဲလောဘကလည်းဘေးရန်ပဲအဲ့ဒါနဲ့သူဆက်ပြီးတော့သွားတဲ့အခါတော့ရွာပြကုန်းရောက်တယ်ဟုတ်လား ရွာပြကုန်းကတဲစုပ်6လုံးနဲ့တိဆောက်တာအဲ့ဒီတဲစုပ်6လုံးဆိုတာဘာပြောတော့နောက်တုံကျောကမောတိခောဘိကွေစန္ဒီတံအစ္စတိကာနာအာယတနာနံဒီဝဆန္ဒနော်မျက်စိနာနာလျှာကိုစိတ်လို့ဆိုတဲ့အတွင်းအာယတနာ6ပါးသည်တဲကုတ်6လုံးပဲတဲ့ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဘလို့ပိုးပြီးတော့ရှင်းအောင်ပြောတော့အဲ့ဒီတဲတဲမှာကိုယ့်အတွက်အားကိုးရမရှိဘူးအားထားရမရှိဘူးဆိုတာကိုပုံပုံအောင်ဘလို့ပြောတော့သက္ခုတော်စီပိနံဘေခွေပန္တိတော်ပြတ်တော်မေတာဝေဥပပရိခတိ ရိတခင်ညေဝခာယတိတုတ်စခင်ညေဝခာယတိသုံးစခင်ညေဝခာယတိတဲ့နော်ဉာဏ်မြင်နဲ့ပြည့်စုံတဲ့လိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်ဟာဒီမျက်စိကိုကြည့်ကြည့်တယ်ဆင်ញင်ကြည့်တယ်အဲ့လိုဆင်ញင်ကြည့်လိုက်တဲ့အခါမှာဒီထဲမှာအနှစ်သာရရှိတာနော်တန်ဖိုးရှိတာဘာမှမတွေ့ရဘူးတဲ့ဟုတ်လားတန်ဖိုးရှိတာတွေအကုန်လုံးစိတ်သုံးနေတဲ့သုံးညသဘောတွေပဲတွေ့ရတယ်ပေါ့ဟုတ်လားအဲ့လိုပဲဘုန်းဘုန်းတို့နာနာလျာကိုစိတ် ဟုတ်လားဒီခန္ဓာကိုယ်ကြီးကိုဒီအာယတနာ6ပါးနဲ့ဖွဲ့စည်းတာနော်အဲ့တော့ဒီခန္ဓာကိုယ်ကြီးကဘာလုံးလို့မင်းရွာပြက်ကုန်းကြီးပဲရွာပြက်ကုန်းမှာပါတော့တဲတဲ6လုံးနဲ့ဖွဲ့စည်းတာအဲ့လိုပဲဘုံဘုံတို့ခန္ဓာရွာကြီးကိုလည်းပဲဘာနဲ့ဖွဲ့စည်းတာတော့အာယတနာ6ပါးနဲ့ဖွဲ့စည်းထားတယ်ဘယ်အာယတနာထဲမှာမှဘုံဘုံတို့အတွက်အာကိုအာရပြုเสียမရှိဘူးဒုက္ခပေးမဲ့အရာပဲရှိတယ်ဒါကိုဘုံဘုံတို့မြင်ဖို့လိုတယ်ပေါ့နော်ဒါဒါလည်းဘာလဲလို့မေးလို့ရှင် သူလည်းပဲဘေးရန်ကနေကာကွယ်ပေးနိုင်တဲ့အရာတွေမဟုတ်ဘူးဘေးရန်ကိုသာလင်ဖိတ်ခေါ်နေတဲ့အရာလို့နားလည်ရမယ်ဟုတ်လားအဲ့ဒါသူကအာယုံ6ပါးဆိုတဲ့ဓမြ6ယောက်နဲ့တွဲပြီးတော့သူ့ကိုမှတ်မှသူကပို့ပြီးတော့အတိဘယ်ကထင်ရှားတယ်ဟုတ်လားအဲ့လိုနဲ့ဒီတဲကုတ်6လုံးနဲ့ဖွဲ့စည်းထားတဲ့ရွာမှာဒီရာဇောသားထိုင်ပြီးတော့အပန်းဖြေနေတော့ဘသူတွေရောက်လာဓမြ6ယောက်ရောက်လာဘာလို့ဖို့ရောက်လာမီးရှို့ဖို့ရောက်လာဟုတ်လားအဲ့လိုမီးရှို့ဖြည့်ဆည်းမဲ့ဓမြ6ယောက်ကဘာကိုပြောတာတော့ဆိုတော့ အာယုံ6ပါးကိုပြောတာတဲ့ဟုတ်လားအာယုံ6ပါးတဲ့သောတာဂမကတကတိခောဘေးကွေစန္ဒေတံဘာဟိတာနအာယတနာနံဒီဝဆနံနော်ရွာကိုဖြစ်မဲ့ဓမြ6ယောက်ဆိုတာနော်အပြင်အာယတနာ6ပါးလို့ဆိုတဲ့ယူပါယုံတတ္တယုံကဏယောရတ္တယုံဖုဒ္ဓဘာယုံဓမ္မာယုံအာယုံ6ပါးကိုပြောတာအာယုံ6ပါးကဒီအာယတနာအတွင်းအာယတနာ6ပါးကိုဘယ်လိုမီးရှို့တော့ဓမြ6ယောက်ကတဲ6လုံးကိုဘယ်လိုမီးရှို့တော့ စခုဘိက္ခုဟိညတိမနာပါမနာပေတုရူပေတုတဲ့ဟောပြောပုံလေးနော်မနာပါမနာပေတုရူပေတုတဲ့နှစ်သက်ဖွယ်မနှစ်သက်ဖွယ်ကောင်းတဲ့အယောင်ရှင်းဆိုတဲ့ယူပါယုံကနော်စခုမျက်ရှိကိုဟိညတိအမြဲတမ်းနှိပ်စက်နေတယ်တဲ့နော်အမြဲတမ်းပူလောင်အောင်နှိပ်စက်နေတယ်ရှုမြိုက်နေတယ်မနှစ်သက်ဖွယ်အာယုံကယာဂာမီတာအောင်ရှုတယ်ပေါ့နော်မနှစ်သက်ဖွယ်အာယုံကဒေါသမီတာအောင်ရှုတယ် ဒါမျက်စိတစ်လုံးကိုနားလည်ရင်ကြံတဲ့အာယတနာတွေလည်းနားလည်ဖို့နော်လွယ်သွားတာပေါ့နော်အတန်ဆိုတဲ့ဓမြကနားကိုမီးရှို့မယ်နှစ်သက်ဖွယ်အတန်ကယာကမီးတောက်စေမယ်မနှစ်သက်ဖွယ်အတန်ကဒေါသမီးတောက်စေမယ်ဟုတ်တယ်တခါတလေမကြားကျင်တာကြားလိုက်ရရင်အံဩစရာကောင်းလောက်အောင်ကိုကိုယ်စိတ်ဟာဖောက်ပြန်တုန်လှုပ်သွားတယ်အရန်စိတ်တူသွားတယ်ပေါ့နော်တချို့ဆိုလို့ရှိရင်ချွေးတွေပါတွေပါပြန်လာတာထောက်လျှောက်ဟုတ်လားမျက်စိမှာမီးလောင်တာနားမှာမီးလောင်တာ နားမှာလောင်တဲ့မိရတကိုယ်လုံးကူးပြီးတော့တကိုယ်လုံးဇိုးဇက်တာတုံသွားတဲ့အထိပြင်းထန်တဲ့တချို့မိရဟုတ်လားဟုတ်လားအဲ့တော့ဘုန်းဘုန်းတို့နားလေရမှာဒီအာယုံ6ပါးဟာနော်ဒီတဲ6လုံးဆိုတဲ့အာယနာအတွင်းအာယနာ6ပါးကိုအမြဲတမ်းမီးရှို့နေတယ်ဒါကြောင့်မလို့အာယုံနေရာလေးလဲပါတော့ယံနေဘေးကိုဖြစ်စေတဲ့အရာတွေလို့နားလေရမယ်အများကြီးလင်းနေသွားပြီနော်ဘုန်းဘုန်းတို့တာမန်နားလေထားတဲ့ကြောက်စရာဘေးတွေအန်တွေတွေဆိုတာနဲ့မြတ်စွာဘုရားရှင်းပြထားတဲ့ဘေးတွေအန်တွေတွေနဲ့ နော်ဘယ်လောက်ထိနော်ကွာခြားနေလဲတိဖို့ဘယ်လောက်ထိဒီဥစ္စာကနဲ့နဲနေလဲစဉ်းစားတတ်ရမယ်ဟုတ်လားအဲ့တော့အတွင်းမှာလည်းဘေးရန်တွေဖိတ်ခေါ်နေတယ်ပေါ့နော်အပြင်ကလည်းဘေးရန်တွေကနှိမ့်ဆက်ဖို့အရန်သင့်တကယ်ကယ်ဖြစ်နေတယ်နော်အာယုန်တွေကလည်းမီးရှို့ဖို့ပြင်နေတယ်ဒီအတွင်းအာယတနာတွေကလည်းမီးရှို့ခံဖို့ပြင်နေတယ်ဒါကိုပြောတာဟုတ်လားအဲ့ဒါနဲ့ဘုံဘုံတို့လွတ်မြောက်အောင်ပြေးမယ်ဆိုတော့ဟောဘာတွေ့တော့ရေပြင်ငယ်ကြီးတွေ့တယ်တဲ့ရေပြင်ငယ်ကြီးဆိုတာအဲ့ဒါဩဃ၄ပါးကိုပြောတာ ကာမောကဘောကဒိဋ္ဌောကဝိဇောကအဲ့ဒါစောစော ပြောကြတဲ့ယောဂနဲ့အတူတူပဲနော်တရားကိုကောက်ရင်လောဘရယ်ဒိဋ္ဌိရယ်မောဟရယ်ရတယ်ရေပြင်းဆိုတာက तू ကဟိုဘကန်းနဲ့ဒီဘကန်းကို ပုံပေါ်အောင် तू ကချထားတဲ့အရာလို့ဆိုနိုင်တယ်ရေပြင်းကြီးစီးနေတာမရှိရင်ဟိုဘကန်းဒီဘကန်းဆိုတာထင်ရှားပါမလားထင်ရှားဘူးရောနေတယ်လို့မျိုးဖြစ်နေမှာပေါ့နော်ရေတွေစီးနေတဲ့ခါကျတော့ဒီဘက်ဆိုတာထင်ရှားသွားတယ်ဟိုဘက်ဆိုတာလည်းထင်ရှားသွားတယ်ဟုတ်လားပိုင်းခြားထားတာ အဲ့တော့ဘုံဘုံတော့ဟိုဘက်ကန်းကိုရောက်ချင်တယ်ဆိုရင်ဒီရေပြင်ကိုဘာလို့ဖို့လို့တော့ကူးဖို့လိုတယ်ပေါ့ဆိုလိုတာကဒီဩဃ၄ပါးကိုလွန်မြောက်အောင် လုပ်နိုင်ဖို့လိုတယ်ဟုတ်လားအဲ့ဒီဩဃ၄ပါးကိုလွန်မြောက်အောင်ဘယ်လိုလုပ်မလို့ရေကိုဘယ်လိုကူးမလို့ဆိုတော့မဂ်ခင်၈ပါးနဲ့ကူးရမယ်မဂ်ခင်၈ပါးဆိုတော့စောစောကသူဖြစ်ကြတဲ့ဆံဖွဲ့ထားတဲ့ဖောင်ကလေးနမြက်၆တေးတိရွက်၆တေးတစ်ကိုင်းကြောက်တွေနဲ့စုစည်းပြီးတော့ဒကိုစားဖွဲ့ထားတဲ့ဖောင်လေးကိုမဂ်ခင်၈ပါးလို့ပြောတာခြေတွေလက်တွေနဲ့အာထုတ်ပြီးတော့ရက်ကန်ပြီးတော့သူအာထုတ်ပြီးတော့သွားတယ်ဆိုတော့အဲ့ဒါဝိရိယကိုပြောတာ ဟိုဘက်ကန်းရောက်ပြီဆိုတော့အဲ့ဒါနိဗ္ဗာန်ကိုပြောတာဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုတဲ့စကားလုံးကိုဟောတဲ့နေရာမှာစောသောကဘေးတွေအန္တရာယ်တွေအကြောင်းကိုထည့်ပြီးတော့ပြောတော်တာတွေ့ရတယ်နော်မဟာဥဒကဝန္တောတိခောပိကွေစတုနေတံဩဃာဏံအထိဝဆန္တံရေပြင်ကျဲဆိုတာဩဃာ၄ပါးကိုပြောတာဩရိမန်တီတံတာသင်္ကတပ္ပတိဗယံတိခောဘိခဝေတက္ကာယတေတံအထိဝဆန္တံနော် တန်တရားဖြစ်ပေါ်ရာယွန်ရှားပေါ်ရာဘေးပယံနဲ့တကွဖြစ်တဲ့ဘေးအန္တရာယ်နဲ့တကွဖြစ်တဲ့ဒီပကန်းဆိုတဲ့နာမည်ဟာယုံနံခန္ဓာလို့ဆိုတဲ့ထင်ရှားဖြစ်ပေါ်နေတဲ့ဒီတက္ကာယတရားကိုပြောတာတဲ့အနှစ်ချုပ်ပြောရင်ဒီခန္ဓာကိုယ်ကြီးကိုပြောတာပါပဲဟုတ်လားဒီခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားဒီမှာဘလို့ပုံဖော်တော့တာသင်္ကံတပ္ပတိဘယံနော်ကြောက်မဲ့ဖွယ်ရာနော်တန်တရားဖြစ်ဖွယ်ရာနော်ဘေးအန္တရာယ်တွေနဲ့ရောပြွန်းနေတဲ့ဒီပကန်းလို့သုံးတယ်ဟုတ်တယ်မူကြီးလေးကောင်လည်းရှိတယ် ဟုတ်လားလူသားသမား၅ယောက်လည်းရှိတယ်အတွင်းလူယုံလည်းရှိတယ်မီးတောက်လောင်နေတဲ့ရွာပြကုန်းလည်းရှိတယ်မပြတ်မပြတ်မီးလာရှုပ်ရှုပ်ပေးနေတဲ့ဓမြ6ယောက်လည်းရှိတယ်ဟုတ်လားဒါဘေးအန္တရာယ်တွေရဲ့နေရာပေါ့ဘုံဘုံတို့ခန္ဓာကိုယ်ကြီးဆိုတာနော်အဲ့လိုဆိုလို့ရှိရင်ဘုံဘုံတို့ဟိုဘကန်းကိုရောက်ဖို့ဟိုဘကန်းဆိုတာဘာပြောတော့ပါရိမန္တိတံခေမအပတိဗယံတိခောဘိခွေနိဗ္ဗာန်တေတံဒီဝဆန္တနော်ခေမဆိုတဲ့စကားလုံးတွေ့ပြီနော်ဒါရိုက်ဟုတ်လား ခေမံဘေကင်းတဲ့အပ္ပတိပယံနော်ဘာဘေးအန္တရာယ်မှမရှိတဲ့နော်ပါရိမန္တီတံဟိုဘကန်းဆိုတာနိဗ္ဗာန်နဲ့တေတံဒီဝဆန္တံနိဗ္ဗာန်ချမ်းသာရဲ့နာမည်လို့ဒီလိုဟောတယ်ဟုတ်လားဖောင်ဆိုတာကတော့ကုံလန်တီခောဘေးကွေရိယတေတံအထင်ကိကတမကတဒီဝဆန္တံမဂ္ဂင်၈ပါးရဲ့နာမည်တတဟထေဣစာပါရိဣစာဝါယမောတိခောဘေးကွေဝိရိယရံပတေတံဒီဝဆန္တံတော့ခြေတို့လက်တို့နဲ့အထုတ်ပြီးတော့ရေထဲမှာနော်ရက်ပြီးတော့ကန်ပြီးတော့ဟိုဘက်ကိုရောက်အောင်သူသွားနေတာ အဲ့ဒါဘာပြောတာတော့ဝရိယတရားရဲ့နာမည်မဂ်ခင်၈ပါးကိုဝရိယနဲ့ကိုယ်တဏ္ဍာမှာဖြစ်အောင်ပွားအောင်ကြိုးစားတာပေါ့နော်အဲ့ဒါဟိုဘကန်းကိုရောက်ဟိုဘကန်းရောက်သွားပြီဆိုတော့မြတ်စွာဘုရားဘယ်လိုဟောတော့တိန်နောပါရင်ကတော့ထလေတိတ်တိဗျမနောတိခောပေးကိုအရာတော်အေတံဓိဝဆန္တဟိုဘကန်းရောက်တော့သူကရာဇောသားမဟုတ်တော့ဘူးဗျမနဖြစ်သွားပြီမကောင်းတာတွေအကုန်လုံးခွာရှောင်ထားနိုင်တယ်သူတော်ကောင်းဖြစ်သွားပြီဒီဘကန်းမှာနေရင်တော့ရာဇောသားဆင်းရဲပဲဝင်ပါနော် အဲ့တော့ဘုံဘုံတို့ကဒီဘက်ကမ်းမှာပဲနေနေတာဆိုတော့ဘာတွေလို့ပြောရမှာတော့ရာဇဝသားတွေလို့ပဲပြောရမှာကံဆိုတဲ့မင်းနေရာကြီးကထင်သလိုအပြစ်ပေးတာကိုခံရမှာနော်ဟုတ်လားအဲ့ဒီကံလည်းဘယ်သူပြုခဲ့တာတော့ကိုပြုခဲ့တာပဲဟုတ်လားအဲ့တော့ဒီကံမင်းနေရာရဲ့ထင်သလိုအပြစ်ပေးတာကိုမခံရအောင်ဘေးတွေအန်တွေကနေလွတ်အောင်ဘုံဘုံတို့ဟာရေပြင်ရေကိုကူးပြီးတော့ဟိုဘက်ကမ်းကိုရောက်အောင်လုပ်ဖို့လိုတယ်အဲ့ဒါဟိုဘက်ကမ်းရောက်ပြီဆိုလို့ရှိရင်နော်တဲ့တိန်တော့ပါတယ်ကတော့ထလေတိတ်တိတ်ဖြစ်မယ်နော်နော်ကူးမြောက်ပြီးတော့ဟိုဘက်ကမ်းမှာတီတဲ့ ဗျမနဆိုတာဘု து ကိုပြောတာတုံးဆိုတော့အရဟတောဧတံဒီဝေစန္တာအာသောခွန်ခွန်ယန္တာရှင်မြတ်ကိုပြောတာတဲ့အဲ့တော့ခေမမင်္ဂလာဟာတော့ယန္တာဖြစ်မှယာနုံးပြီးပြီဝသွားတာဆိုတာမထင်ရှားဘူးလားထင်ရှားတယ်သူတကယ်ဘေးကင်းသွားပြီပေါ့နော်အဲ့တော့ဘုံဘုံတို့ယန္တာမဖြစ်မချင်းဘေးတကယ်မကင်းကြသေးဘူးလို့ဆိုရမယ်ပေါ့ဟုတ်လားသို့တော့ယန္တာမဖြစ်သေးခင်မှာလည်းပဲကိုတိုင်းတာလေးနဲ့ကိုဟုတ်လားဒီစိတ်ကိုရှင်းရအောင်ပင်ပန်းအောင်ဘေးဖြစ်အောင်အန္တရာယ်ဖြစ်အောင် နော်နှိမ့်ဆက်နေတဲ့နော်ယောဂ၄ပါးကိုနည်းပါအောင်သတိပဋ္ဌာန်ဘာဝနာအမှုပြုတဲ့ဘာဝနာတရားတွေကိုဘုံဘုံတို့ပွားများမယ်ဆိုလို့ရှိရင်ခေမမင်္ဂလာနဲ့အထိုက်အလျောက်ပြည့်စုံအောင်ကြိုးစားနေရကောမရောက်ဘူးလားရောက်တယ်နော်ဒီနေ့ကတော့နောက်ဆုံးမင်္ဂလာဆိုတော့နည်းနည်းရှည်လျသွားတယ်ပေါ့တရားဟုတ်လားအဲ့ဒါဘုံဘုံတို့38ပြားမင်္ဂလာပြီးသွားပြီနော်ဒါခေမမင်္ဂလာဟုတ်လားအဲ့ဒါမြတ်စွာဘုရားကိုနတ်သားတစ်ပါးကမေးလို့ဒီမင်္ဂလာတုတ်တံကိုဟောခဲ့တာနော်ဟုတ်လား အဲ့ဒီလိုမေးလို့မြတ်စွာဘုရားအတိဝနာစဘာလာနံအစချီပြီးတော့မင်္ဂလာတရားတွေကိုဟောခဲ့တာဘယ်နှပါတော့38ပါအဲ့ဒါဘုံဘုံတို့36ညဟောတာနော်38ပါဟုတ်လားဘယ်မင်္ဂလာနှစ်ပါးရောသွားတာတော့ဘာဟုတ်သစ္စင်စာတိတ်ပင်စာဆိုတဲ့မင်္ဂလာဒီလူမျိုးဘုံဘုံတို့နှစ်ပါးတွဲပြီးတော့ဟောလိုက်တာနှစ်ညရှိတော့36ညဖြစ်သွားတာပေါ့ဟုတ်လားအဲ့ဒီမှာမြတ်စွာဘုရား38ပြားမင်္ဂလာလဲဟောပြီးတော့နောက်ဆုံးဏိကုံးကျုပ်ဂါထာဟောတယ်နော် ဒီဂါထာလေးကိုရှင်းပြပြီးတော့ဘုန်းဘုန်းတို့ရဲ့နော်38ပြမင်္ဂလာတရားဒေသနာကိုဆုံးသတ်ရအောင်ဟုတ်လားဣဒာဒိတဏိကတောဝနာတပ္ပထမပ္ပရာဇိတာတပ္ပထသုထိန်ကိစ္ဆန္တိတန်ဒေတမင်္ဂလာမုဒ္ဓမာဒေဝဗုဒ္ဓတိလို့ရင်းနဲ့မေးလျှောက်လာတဲ့အိုနတ်သားဣဒာဒိတဏိဤဆိုအပ်ခဲ့ပြီးသော38ပါးမင်္ဂလာတရားတို့ကိုကတ္တဝါနာပြုကျင့်ရကုန်၍တပ္ပထခတ်သိမ်းသောယံသူတို့၌အပ္ပရာဇိတဝါအရှုံးမခံရအောင်နိုင်ကြကုန်၍ တပ္ပတ္ထနေယခသိမ့်၌တုတ်ထိန်ချမ်းသာခြင်းသို့ကိစ္ဆန္တိရောက်ကြရကုန်၏တေတံထိုမင်္ဂလာပြုကြသူတို့၏တန်ထို38ဖြာမင်္ဂလာသည်ဥဒ္ဓမံကောင်းမြတ်သောမင်္ဂလာမင်္ဂလာပေတည်းတဲ့တပြေကံဆိုတော့ဘုရားကြီးရဲ့နှိတ်တရားပါနော်ဒါကဘာပြောတာတော့အခုငါဟောခဲ့တဲ့38ပါးသောမင်္ဂလာတရားတွေကိုတဲ့ပြုကြမယ်ကျင့်ကြမယ်ကိုယ်တန်တာမှာတီအောင်လုပ်ကြမယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်တွေဟာနော်တပ္ပထမပ္ပရာဇိတာ နော်အလုံးစုံသောယန္တူတွေကို နိုင်မယ်တဲ့အခုပြောခဲ့တဲ့ယန္တီနဲ့ဆက်ဆက်ပြီးတော့စဉ်းစားကြည့်ရင်ပို့ပြီးတော့အရသာပေါ်မယ်ပေါ့နော်အပေါ်ယံအဆင်မပြေမှုတွေကိုလည်းအဆင်ပြေသွားစေမယ်တကယ်နဲ့နဲ့နဲ့နဲ့အဆင်မပြေမှုတွေကိုလည်းခြုံငိမ့်သွားစေလိမ့်မယ်ဘေးတွေယန္တီအန်တီတွေမှန်သမျှအကုန်လုံးကိုအနိုင်ရမယ်အဆင်ပြေသွားမယ်အောင်မြင်မှုရမယ်ပေါ့ဆိုလိုတာကနော်ဘယ်မင်္ဂလာတရားပဲဖြစ်ဖြစ်သူသူ့ဟာနဲ့သူအောင်မြင်မှုဟိုဖြစ်စေတာကြီးပဲအဆင်ပြေမှုအနိုင်ရမှုကိုဖြစ်စေတာကြီးပဲသူ့ဟာနဲ့သူပေါ့ဟုတ်လား အဲ့ဒါကိုဟောတာမြတ်စွာဘုရားတပ္ပထမပ္ပရာဇိတာနော်ဂျန်သူတွေအားလုံးကိုအနိုင်ရမယ်ပြီးရင်ပါတော့တပ္ပထသုထိန်ကိစ္ဆန်တိနေရာတိုင်းမှာချမ်းချမ်းသာသာနေရလိမ့်မယ်ဘယ်နာလေးမှာပဲဖြစ်ဖြစ်ရက်နေနေသွားနေနေထိုင်နေနေအိတ်နေနေဒါမှမဟုတ်ဘယ်နာလေးမှာပဲဖြစ်ဖြစ်နော်ဒီပုဂ္ဂိုလ်ကပါတော့ချမ်းသာခြင်းကိုရောက်လိမ့်မယ်နှစ်ချက်ထဲနဲ့မြတ်စွာဘုရားအကျိုးကျေးဇူးကိုချုပ်ပြီးတော့ဟောလိုက်တာပါဟုတ်လားဒီ38ပါးသောမင်္ဂလာတရားကိုပြုကျင့်မယ်ဆိုရင် ရန်သူအလုံးကိုအနိုင်ရမယ်အရှင်မပြေမှုအလုံးကိုကျော်လွှားနိုင်မယ်ဟုတ်လားပြီးရင်ပါတော့ချမ်းသာမှုအလုံးနဲ့ပြည့်စုံမယ်နေရာတိုင်းမှာချမ်းသာမယ်တန်တေတံမင်္ဂလာမုဒ္ဓမာဒါကြောင့်ဒီပုဂ္ဂိုလ်တွေကျင့်သုံးကြတဲ့ဒီမင်္ဂလာတရားတွေဟာအလွန်မြင့်မြတ်တဲ့မင်္ဂလာတရားဖြစ်တယ်လို့ပြောတာဒါဏိကုံးချုပ်ကာထာပေါ့ဟုတ်လားဒါကြောင့်38ပြာမင်္ဂလာတရားဟုတ်လားအခြေခံကစပြီးတော့အဆင့်အမြင့်ဆုံးတိုင်အောင်နော်ကလေးသူငယ်ဘဝစပြီးလူကြီးတွေထိတိုင်အောင် ဘယ်နာလေးမှာမှဘယ်အရွယ်မှာမှလူစီသေးမရှိနော်ပြီးပြည့်စုံအောင်မြတ်စွာဘုရားဟောထားတဲ့ဒေသနာတော်ကြီးပေါ့ဟုတ်လားဒီ38ဖြာမင်္ဂလာကိုမြတ်စွာဘုရားနော်ဟောလဲပြီးရောနော်ဂရေတသိန်းသောနတ်တွေကျွတ်တန်းဝင်ကြတယ်တဲ့နော်ဂရေတသိန်းဆိုတော့ gain ကြည့်အောင်နော်ဂရေတသိန်းသောနတ်တွေကျွတ်တန်းဝင်ကြတယ်တဲ့ဟုတ်လားဒါကြောင့်အလွန်တရာမှအကျိုးကျေးဇူးကြီးမားတဲ့ဒေသနာတော်ပေါ့နော် ဒါကြောင့်အတိဘယ်တွေကိုနားလည်ပြီးတော့ရွတ်ဖတ်ပူဇော်မယ်ဆိုရင်လည်းပဲအများကြီးအကျိုးမရှိနိုင်ဘူးလားရှိနိုင်တယ်။ဒါကြောင့်မင်္ဂလာတရားတွေကိုမိမိတန်တာမှာတီးအောင်နော်ကြိုးပမ်းအထောက်နိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့နော်ဒီကနေ့ပြုလို့အထောက်အပ်တဲ့ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူဇဉ်မျက်နှိဗံကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း